ယနေ့မေဒီကာမှာဒီနေ့18ရက်၄လ2021ခုနှစ်ကျွန်တော်ဩစတြေးလျတော့ဒီနေ့18ရက်ဖြစ်သွားပါပြီမနေ့6နာရီနဲ့10မိနစ်မေဒီကာမှာတော့ဒီနေ့မြန်မာနှစ်သက်ကူနေ့နှစ်သက်ကူနှစ်ဦးနှစ်ဖြာဆိုတော့ဦးဇင်းတို့ စဗုဒိတ်နမိတ်ထွန်းတယ်ရှေ့သွားနမိတ်တွေဟာနောက်ကဖြစ်ပေါ်လာဖို့ရအတွက်ဒီကဘာလောကကြီးစပြီးတော့ပြန်ပြီးတော့ကဘာကြီးတည်တဲ့အချိန်မှာဟိုးမြမာကြီးတွေဒီမှာလာပြီးတော့နမိတ်ရှာကြရတယ် ကဘာမြေကြီးစပေါ်တဲ့နေရာမှာလာပြီးတော့အခုမြတ်စွာဘုရားများပွင့်တော်မူမဲ့ဘောဓိပင်နေရာမှာရေတွေရှိတော့ကြာပန်းတွေပွင့်တယ်အဲ့ဒီကြာပန်းတွေလာကြည့်ရဖရာတဆူပွင့်မဲ့ကဘာဆိုရင်အဲ့ဒီကြာပန်းထဲမှာသင်္ကန်းသပိတ်ပရိခရာအစုံ တစုံပါတယ်ဗုဒ္ဓဖျားရှင်တွေရဲ့ဘုံကံကြောင့်မို့တဆူပွင့်မဲ့ကဘာဆိုရင်တပိတ်တင်ကံတစုံနှစ်ဆူပွင့်မဲ့ကဘာဆိုရင်နှစ်စုံသုံးစုပွင့်မဲ့ဆိုသုံးစုံလေးစုပွင့်မဲ့ဆိုရင်လေးစုံငါးစုပွင့်မဲ့ဆိုရင်ငါးစုံအဲ့ဒီကြာပန်းထဲမှာပေါ်တယ် သူ့အလိုလိုဖះရှင်ကြီးရဲ့ဘုံကံကြောင့်ပေါ်တဲ့အဲ့ဒီသင်္ကန်းနေအဲ့ဒီသင်္ကန်းတွေကိုလာကြည့်ပြီးတွေ့ရပြီဆိုရင်မြမာကြီးတွေဝမ်းသာကြတာတဲ့ဒါပုပ္ပနမိတ်ဒီကဘာမှာဖះပွင့်တော့မယ်ဝမ်းသာကဘာတွေမှာလည်းအလွန်ဆုံးပွင့်ရင်ဖះ၅စုပဲပွင့်တယ်ဖះ၅စုထက်ပိုပြီးမပွင့်ဘူး ဒါပေမဲ့ဂျားထဲမှာတုံညကဘာတွေတုံညကဘာတွေကလည်းတခါလေတစုံမကိုမတွေ့ဘဲနဲ့အဲ့ဒီဂျာပန်းကြီးတွေတစုံမမပါဘဲနဲ့လွန်သွားတဲ့ကဘာတွေကလည်းအများကြီးအဲ့တော့ဦးဇင်းတို့ပြောချင်တာကကဘာဦးကြတယ်နမိတ်တွေနဲ့စထွန်းကားခဲ့တဲ့ဤကဘာရှေ့ကသူတော်စင်းတွေကလည်းကိုကောင်းတာလှုပ်တော့မယ် ဘာလေးလှုပ်တော့မယ်ဆိုရင်ဒါလေးတွေကိုအာယုံယူယူပြီးတော့လှုပ်ကြတာ။အော်ကောင်းမြတ်တဲ့နမိတ်လေးတွေဟဲ့။အဲဒါကြောင့်မို့အခုဒီနေ့မြန်မာလူမျိုးများအတွက်နှစ်ဦးနှစ်ဆန်းအချိန်ခါကာလဆိုအင်မတန်မှအရေးကြီးပါတယ်။နှစ်ဦးနှစ်ဆန်းနေ့မှာလောဘတွေအဖြစ်နဲ့အောင်ဒေါသတွေအဖြစ်နဲ့အောင်မောဟတွေအဖြစ်နဲ့အောင် ကိုယ့်ရဲ့စိတ်ကိုဆုံးမပြီးတော့ထားလိုက်ရင်ဟောတစ်နှစ်လုံးကောင်းတာတွေမြင်ရကောင်းတာတွေကြားရကောင်းတာတွေနဲ့ပဲတွေ့ရတဲ့နမိတ်တွေဖြစ်သွားတာပေါ့ဦးဇင်းဆိုတတိထားကြည့်တယ်နှစ်ဦးအချိန်ကာလရဲ့နောက်ပြီးတော့ကိုယ့်ရဲ့မွေးနေ့ မွေးနေ့မှာဆိုရင်လည်းအဲ့ဒီတတ္တိလေးတွေပြတယ်တစ်နှစ်တာတစ်နှစ်တာအကောင်ဆိုးလေးပေါ်မူတည်ဖះလုတ်တရားလုတ်တွေအရန်ကိုတနေ့ကုန်လှုပ်ချင်စိတ်တွေဖြစ်နေအဲ့နှစ်တွေအတွက်ကောင်းမြတ်တဲ့နမိတ်တွေပါပဲအဲ့နှစ်တွေကြတော့လုပ်ငန်းတွေလုပ်ရသာသနာပြုရတခါတလေကြတော့အခက်ခဲတွေမျိုးစုံအဲ့နေမှာလာကြုံရဆုံးရဩမွေးနေ့လေးမှာ ကြည့်လိုက်တဲ့အခါကျတော့နောက်ပိုင်းဘဝအတွေ့အကြုံရမျက်မြန်ကြည့်တဲ့အခါကျတော့ဩဒီနှစ်လေးအဲ့လိုလေးကြုံထားတဲ့ဟာလေးတွေကအခုကြတော့လေမထင်မှဒါတွေလာပြီးတော့အခိုက်အတန့်နေကြုံရလောကရန်နေဆုံးရကြုံရတစ်နှစ်တစ်နှစ်မှာစိတ်လေးတွေပြန်ပြီးတော့စစ်ကြည့်ရင်းနဲ့တွေ့ရတာကိုယ်စိတ်လေးတွေနော်အဲ့ဒါကြောင့်မို့ဒီနှစ်မြမနှစ်တကူ နယူရာနေ့မှာဦးဇင်းတို့တရားတော်မတွေကုစုတရားတွေရစေဖို့ရည်ရွယ်ပြီးတော့ဦးဇင်းတို့ကြီးပွားလိုသူအေဒတ်၅ပါးကိုရအောင်ယူဆိုတာရသော်ဖျက်ရှင်ကိုရောမြတ်ကြီးလိတ်စွီကုမာရကတုတ်တန်ယုတ်တနိကေမှာဟောကြားတော်မူခဲ့တဲ့တုတ်တန်လေးကိုခြေခံပြီးတော့ ဒီနေ့ဒကာဒကမတွေဩအယထာဏ၅ခုကနေအေးအေးဓာတ်တွေကိုရအောင်ယူရမယ်ဩဒီနေ့အဲ့ဒီလိုကောင်းမြတ်တဲ့အေးအေးဓာတ်တွေကိုရအောင်ယူနိုင်ရင်ကိုယ့်ရဲ့ဘဝမှာနေ့စဉ်နေ့တိုင်းလဲဒီလိုအေးဓာတ်တွေကိုရအောင်ယူကြိုးစားကြိုးစားလှုပ်သွား အဲ့ဒီလိုအယိဒ္ဓ၅ပါးကိုတာရအောင်ယူနေကြတဲ့ပုံကိုယ်တွေသည် အမြဲတမ်းကြီးပွားတော့မယ်အမြဲတမ်းတိုးတက်တော့မယ်အမြဲတမ်းချမ်းသာတော့မယ်အဲ့ဒီပုံကိုယ်တွေမှာဆုတ်ယုတ်တယ်ဆိုတာမရှိနိုင်တော့ဘူးမဟာနန်ကိုလိတ်ဆူမင်းသားမဟာနန်တောကလည်းမဟာဝုံတော်ကြီးထဲမှာ ဩကပိလုနေပြည်တော်နာမဟာဝုံတော်ဆိုတာတခုအဲ့ဒါကမဟာသမယတုဟောတဲ့မဟာဝုံတော်ဒါကဝေသာလီဝေသာလီပြည်ကမဟာဝုံတော်အဲ့ဒီမဟာဝုံတော်ထဲမှာမြတ်စွာဘုရားတစ်ပင်အောက်မှာနေတန့်စင်တရင် သုံးနေတော်မူတယ် မြို့ရင်းရွာတွင်ဆွမ်းကန်ကြွပြီးရင်ဆွန်းစားပြီးတဲ့အခါမှာတောတွေတောင်နေတဲ့ကြွပြီးတော့သစ်တပင်ရင်ဝါးတပင်အောက်မှာမြတ်စွာဘုရားတရင်သုံးဆန်းပြီးတော့ကြွထိုက်တဲ့တတ္တဝါတွေကြည့်ချွေရမယ်တတ္တဝါတွေတရားဟောရမယ်ပုဂ္ဂိုလ်တွေအဲ့လိုနဲ့ကြည်ပြီးတော့တရင်သုံးနေတာ အဲ့ဒီသတင်းသုံးနေတဲ့အချိန်မှာလိတ်ဆွေမင်းသားတွေတဲ့လိတ်ဆွေကဖះရှင်ရဲ့လက်ထက်ကသူကမင်းကြီးမင်းသားအလှက်ကြအုပ်ချုပ်တဲ့နိုင်ငံအခုခေတ်ဒီမိုကရေစီပေါ့ဟိုဘက်ကနိုင်ငံတွေကြတော့ရှင်ဘရင်တွေအုပ်ချုပ်တဲ့နိုင်ငံတမိတ်တအာနာစနစ်လိတ်ဆွေမင်းသားတွေကအဲ့ဒီလို အလှက်ကြနဲ့အုပ်ချုပ်ရ အဲ့ဒီလိတ်ဆွေမင်းရဲ့နေတဲ့တိုက်ပြည်ကလည်းအင်မတန်တိုးတက်တယ်မြတ်စွာဘုရားယဟန်တော်တွေပြောတယ်ခြေသားတို့တာဝရိန်သာနတ်ပြည်ရောက်ဖူးလားတဲ့။အိုးတာဝရိန်သာနတ်ပြည်ဆိုတာလေတကောတွေအဘိညာဉ်ရှိတဲ့ယဟန်မကြွနိုင်တာ။တကောဘိညာဉ်မရှိတဲ့ယဟန်မကြွနိုင်ဘူးဆိုတော့မမြင်ဘူးပါဘူးဖေ။တဲ့တချို့သောယဟန်တွေက တာဝရိန်သာနတ်ပြည်မမြင်ဘူးရင်ဝေသာလီမြို့ကိုကြည်ကြတဲ့အဲ့ဒီတိုင်းပဲအဲ့ဒီလိုစီကားတဲ့မြို့ကြီးပွားတိုးတက်တဲ့မြို့အဲ့ဒီမြို့မှာနေတဲ့လိတ်ဆွေမင်းသားငယ်တွေကလေးငယ်တွေဆိုတော့တခါတည်းလမ်းနေဓာတ်တွေလေးတွေမြားတွေနဲ့ တောလိုက်ထွက်ကြတာသာသမင်းတွေဖမ်းမယ်တတ်မယ်ဖြတ်မယ်စားမယ်သူတို့အပျော်လိုက်ကြတာအဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသစ်ပင်ရင်းမှာတရင်တော်ပြီးနေတော့မြတ်စွာဘုရားရဲ့ခန္ဓာကိုယ်တော်ကရောင်ကြီးတော်တွေကွန်မြူးနေတာ ခန္ဓာကိုယ်ကရောင်ကြီးတော်တွေကွန်မြူနေတဲ့အခါကျတော့မြတ်စွာဘုရားကိုလှမြင်လိုက်တာနဲ့စောစောကကလေးတွေရဲ့စိတ်ထဲမှာကြည်ညိုတဲ့စိတ်တွေပေါက်လာဟာဟိုမှာဟဲ့မြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားသတင်းသုံးနေတယ်သစ်ပင်အောက်မှာငါတို့ရဲ့လေတွေမြားတွေလန်နေဓာတ်တွေဖွဲ့ကြဖွဲ့ကြဖွဲ့ကြဘုရားရှင်မှာယူလို့မကောင်းဘူးဘုရားရှင်မှာလှုပ်လို့မကောင်းဘူးဟော ကလေးတွေကအဲ့လိုသိပြီးတော့မြတ်စွာဘုရားထံချိတ်ကပ်ပြီးသွားတာပစ္စည်းမံဖလဒါနေနဘဟုံပစိတပါရမီဆိုတဲ့အတိုင်းလေးတင်ခြေနဲ့ကဘာတသိမ်းပါရမီတော်တွေဖြည့်ထားတဲ့ဘုရားရှင်ရဲ့ဘုံတော်ကံတော်နောက်ဆုံးဘဝအကျိုးပေးတာပါရမီတွေအဟုန်တွေကအကုန်လုံး ဒီဘဝနောက်ဆုံးဘဝနောက်ဆုံးခန္ဓာမှာရုပ်ရည်ရောအစင်ရောကြည်ညိုပွဲတပ်ပယ်လိုက်တာဗုဒ္ဓဖရာရှင်မှာအဲ့ဒီလောက်ပါရမီတော်အဟုန်လဲတင်ချေကဘာတသိမ့်က ဖြည့်ဆည်းခဲ့တဲ့ပါရမီတွေကအလွတ်အရဲ့အကျိုးပေးရတော့တာနောက်ဆုံးဘဝနောက်ဆုံးခန္ဓာ မျက်ခုံးတော်နှာရန်တော်ရှားတော်မျက်နာတော်ခန္ဓာကိုယ်တော်အကုန်လုံးဟာတကက်ကိုပြည့်ပြည့်စုံစုံအကျိုးပေးထားတော့ကြည်ညိုဘွယ်တတ်ပဲဘွယ်ကလည်းကောင်းလိုက်တာကြည်ညိုစရာကောင်းလိုက်တာအဲ့ဒီလောက်ကြည်ညိုစရာကောင်းတဲ့ဗုဒ္ဓဖျားရှင်ကိုတော်မြတ်ကြီးရဲ့ကိုတော်ကိုမြင်ရတဲ့ပုံကိုယ်ရဲ့စိတ်ထဲမှာတခါတည်းကိုကြည်နိုး ပြီးတော့ဝမ်းသာတာသရာဓက္ခံရှိတဲ့ပုဂ္ဂိုလ်များပေါ့နော်သရာဓက္ခံမရှိရင်တော့လည်းမကြည်နူးနိုင်ဒါကြောင့်မို့သရာဆိုတာလက်နဲ့တူတယ်လို့ပြောတာလက်ပါတဲ့ပုဂ္ဂိုလ်ကကြိုက်တာယူလို့ရတယ်လို့ယုံကြည်မှုသရာရှိတဲ့ပုဂ္ဂိုလ်ကြတော့ကုစုတွေအကုန်ရတယ် ယုံကြည်မှုတရားမရှိရင်တော့မရဘူးဘုရားလည်းဟုတ်ချင်မဟုတ်မှာပါကွာဘယ်ဟာဘလို့ပါညာဘလို့ပါနဲ့ဘုရားဘောလည်းမယုံတရားဘောလည်းမယုံတန်ခါဘောလည်းမယုံကံကံရဲ့အကျိုးမယုံတဲ့လူဆိုရင်တော့ဘယ်ရမှာလဲအခုတော့လိတ်ဆွေမင်းသားတွေဟာဖះရှင်တန်သွားပြီးတော့တခါတည်းကြီးညိုလိုက်ကြတာဖះရှင်ကို လက်အိုလေးတွေခြေပြီးတော့ဖះရှင်ထံစိတ်ကကြအဲ့ဒီလိုစိတ်ကပြီးတော့သွားတဲ့အခါသူတို့တရားနာပြီးတော့အဲ့နာလေးထိုင်းနေတာဖះကိုကြည်ညိုနေတာကိုမဟာနန်ဆိုတဲ့လိတ်ဆူဝီမင်းကြီးကလှမ်းတွေ့တာဘဝိတန္တိလေဝိဇီဘဝိတန္တိဝိဇီအော်ဝိဇီတိုင်းသားကလေးငယ်တွေဟာ ဘဝိတ္တန်တီကြီးမားတိုးတက်ကြပါတော့မယ်တိုးတက်ကြလိမ့်မယ်ကြီးပွားကြလိမ့်မယ်လိတ်ဆူမင်းသားတွေလှမ်းပြီးတော့အံ့ဩလွန်းလို့လှမ်းပြီးတော့ကြည်ပြီးပြောတာအဲ့ချိန်မြတ်စွာဘုရားကမာနန်တဲ့ဘာဝကြည့်ပြောနေတာလဲမြတ်စွာဘုရားတရားဟောခြင်းလို့ အရှင်ဘုရားတဲ့အရှင်ဘုရားရဲ့ရှေ့မှာရောက်နေတဲ့အဲ့ဒီလိတ်စုမင်းသားငယ်တွေဟာရက်ွက်ထဲမှာပြောရ ဆိုရအလွန်ခက်တယ်ဘုရားတဲ့မြို့သမီးကြီးငယ်မရှောင်စကြတယ်ဖေရနှောက်ကြတယ်ဖေရအသက်ကြီးတဲ့လူတွေကိုလည်းမယိုသေးခြင်းကြဘူးဖေရယိုသေးရကောင်းမှမသိဘူးဖေရဒီကလေးတွေဟာ ပြောရဆိုရအင်မတန်ခက်တဲ့ကလေးတွေဖရာအရှင်ဖရာရှေ့မှာကြတော့အခုငြိမ်လို့အရှင်ဖရာရဲ့ဘုန်းတော်ကံတော်ကြောင့်မို့အရှင်ဖရာရှေ့မှာကြတော့အင်မတန်မှလိန်ကြီးရင်မာလိန်မာကြတာတွေယင်ကြီးကြတာတွေတွေ့လို့ဩဒီလိုတွေညာယင်ကြီးကြရင်လိန်မာကြရင်တော့ဟောဒီလိန်စွေမင်းသားတွေတိုးတက်ကြတော့မယ်ဖရာရှောက်လို့မြတ်စွာဘုရား ဟုတ်တယ်တခါကြီးတဲ့လူဘဝမှာအေအေထ၅မျိုးနေရာဌာန၅မျိုးကနေမှအေအေထ၅မျိုးကို ရအောင်ယူနိုင်ရင်အဲ့ဒီအမျိုးကောင်းသားတွေအမျိုးကောင်းသမီးတွေဟာဆုတ်ယုတ်တယ်ဆိုတာမရှိတော့ဘူးကြည်ပွားတယ်ဆိုတာပဲရှိတယ်တိုးတက်တယ်ဆိုတာပဲရှိတယ်အဲ့ဒီအေအေထ၅ပါး ဘယ်ဌာနတွေကယူရမှာတော့မြတ်စွာဘုရားတပည့်တော်ဟောကြပေးတော်မူပါအောင်လို့ရှောက်လို့ညာဘက်အရက်ကအေးဓာတ်တစ်ခုဘယ်ဘက်အရက်ကအေးဓာတ်တစ်ခု အောက်အရက်ကအေးဓာတ်တစ်ခု နောက်ကျောရက်ကအေးဓာတ်တစ်ခုအထက်ရက်ကအေးဓာတ်တစ်ခုဆိုတော့အေးဓာတ်၅ဌာနနော်လက်ဝဲဘက်ရဲ့ လက်ရဘက်ရဲအောက်ရရဲနောက်ကျောရရဲအထက်ရရဲဆိုတဲ့အဲ့ဒီအရာ၅ပါးကနေမှအေးဓာတ်ကိုယူနိုင်တဲ့အမျိုးကောင်းသားတွေအမျိုးကောင်းသမီးတွေသည်ကြည်ပွားကြလိမ့်မယ်ချမ်းသာကြလိမ့်မယ်ဆုပ်ယုပ်တယ်ဆိုတာမရှိတော့ဘူးတဲ့အမြဲတမ်းတိုးတက်နေတော့မှတဲ့အမြဲတမ်းကြည်ပွားနေတော့မှအမြဲတမ်းချမ်းသာနေတော့မှ ညာဘက်အရက အေဓာတ်ကိုယူဆိုတာကဘာကိုပြောတာတုံးဆိုတော့ဟာဒီညာဘက်အရဆိုတာကနော်လက်ရာဘက်အရညာဘက်အရဆိုတာကတခြားပြောတာမဟုတ်ဘူးကိုယ့်ရဲ့မိဘတွေထံကအဖိုးဖွားတွေထံကမေတ္တာဓာတ်ကိုရအောင်ယူပါတဲ့နေ့စဉ်နေ့တိုင်းနဲ့ကိုယ့်ရဲ့မိဘထံက ပြုစုခြင်းလှုပ်ကြွေးခြင်းစောင့်ရှောက်ခြင်းစိတ်ချမ်းသာစရာစကားတွေကိုပြောတယ်ကိုယ့်ရဲ့ဘဝအတုံးအလှဲ့ကိုကပြန်ကျွေးရတဲ့အချိန်ကာလမှာမိဘတွေအပေါ်မှာညှို့ညင်တတ်ကြတယ်ပြောကျင်ကြတယ်ဆိုကျင်ကြတယ်မယုံမသိလှုပ်တတ်ကြတယ်တဲ့အဲ့ဒီလိုမယုံမသိမလှုပ်ဖဲနဲ့ ကိုယ့်ရဲ့မိဘတွေရဲ့အပေါ်မှာပြုစုကြသမ်းမှာစောင့်ရှောက်ကြသမ်းမှာထောက်ပံ့ကြသမ်းမှာ မိဘတွေကိုတဲ့စိတ်ချမ်းသာအောင်ထားကြသမ်းမှာတဲ့နေ့စဉ်နေ့တိုင်းမိဘတွေကို ပြုစုမိဘတွေကိုစောင့်ရှောက်မိဘတွေကိုကြွေးမွေးတဲ့အခါကျတော့မိဘတွေရဲ့မေတ္တာရတယ်အဲ့ဒါအေးဒါ အဖိုးဖွားတွေကိုစောင့်ရှောက်တယ်ဒေါ်ကြီးဒေါ်လေးဦးကြီးဦးလေးတွေကိုစောင့်ရှောက်တယ်အဲ့ဒီလိုစောင့်ရှောက်တဲ့အခါရောက်တော့အသက်ကြီးတဲ့အဖိုးဖွားမိဘဆွေမျိုးတွေက ကိုယ့်အပေါ်မှာမေတ္တာတွေထားတယ်တဲ့ငါမြေးလေးငါသားလေးတော်လိုက်တာမိဘအကျေသူတည်တယ်ဆွေတွေမျိုးတွေအကျေသူကိုတည်တယ်ကြမ်းမာလို့ချမ်းသာပါစေဘေးမတိယမခဖြစ်ပါစေဟော မေတ္တာတွေပို့ပေးတာဒါကြောင့်မို့ဦးဇင်းတို့မြန်မာလူမျိုးတွေရဲ့ထုံနှံစင်လာဒီနေ့ဒီရက်ဒီချိန်ကာလမျိုးဆိုရင်သွားပြီးတော့မိဘတွေကိုကြော့ကြတယ်အဖိုးဖွားတွေကိုကြော့ကြတယ်နှစ်ဆန်းတရက်နေ့ပါကောင်းမြတ်တဲ့မင်္ဂလာတွေယူတာအတိတ်နမိတ်တွေယူကြနှစ်ဦးနှစ်သက်ကိုချိန်ကာလမှာကြမ်းကြမ်းမာမာချမ်းချမ်းသာသာနဲ့ရှိနေသေးတဲ့မိဘဘိုးဘွားတွေကိုသွားပြီးတော့ကိုယ်တိုင်သွားပြီးတော့ရှ िख ိုးကြတယ် တချို့တလေမိဘကွယ်လွန်သွားတဲ့ပုံကိုယ်တွေကဩမိဘကိုမှန်ပြီးတော့ရှ िख ိုးကြတယ်နော်မှန်ပြီးတော့ရှ िख ိုးကြတယ်မိမိပြုသမျှကောင်းမှုတွေကိုလည်းအမျှပေးရတယ်ရောက်ရာဌာနဘုံဘဝကနေပြီးတော့မိဘဘိုးဘွားတွေဟာတမလွန်ဘဝရောက်တဲ့မိဘဘိုးဘွားတွေဟာ ရောက်တဲ့ဌာနဘုံဘဝကနေမှကြည်နိုးပြီးဝမ်းသာပြီးတော့စောက်ရှောက်ကြပြန်တယ် ဩငါတို့ရဲ့သားတွေငါတို့ရဲ့သမီးတွေငါတို့ရဲ့ဆွေတွေမျိုးတွေကငါတို့အတွက်ကျေးဇူးတရားတွေသိလိုက်ကြတာငါတို့တမလွန်ဘဝကိုရောက်သွားတဲ့အချိန်တောင်မှငါတို့အတွက်အမြတမ်းနေပေးဝေကြသေးတယ်ငါတို့အတွက်ကုသိုလ်တွေလုပ်ပေးကြတယ်ဟဲ့အဲ့ဒီလိုနဲ့တမလွန်ဘဝကိုရောက်နေတဲ့ပုဂ္ဂိုလ်တွေကလည်းပဲဝမ်းမြောက်ဝမ်းသာဖြစ်ကြတယ်တခါတလေချွတ်တဲ့ဘဝဆိုပိုးလိုချင်တာပေါ့ ဘဝတွေကတိမ်ကဘာရင်ကဘာဖြစ်ပြီးတော့မလွတ်မကျွတ်တဲ့ဘဝမျိုးမြန်ရောက်နေရရင်ဘယ်တော့များငါတို့ရဲ့သားတွေတမိတွေငါတို့ရဲ့ဆွေတွေမျိုးတွေကငါတို့အတွက်အမြတ်တမ်းပေးဝေးကြပါလိမ့်မယ်တော့ဆိုတာအမြဲတမ်းစောင့်မျှော်ပြီးတော့နေရတယ်ဒါကလိုအပ်တဲ့ဘဝပြည့်စုံတဲ့ဘဝတွေရောက်နေတဲ့ပုံကိုယ်တွေကြတော့လေလူဘဝကကုသိုလ်ကောင်းမှုကိုသူတို့မမျှော်တော့ပါဘူး သူတို့မှပြည့်စုံနေလို့ဒါပေမဲ့အောက်ကသားတွေသမီးတွေက ကုစုကောင်းမှုတွေပြုလုပ်ပြီးတော့အမြဲတမ်းပေးဝေပြီးတော့နေတယ်ဆိုရင်ဝမ်းသာကြတာကြည်နူးကြတာတဲ့ငါတို့ရဲ့သားတွေသမီးတွေငါတို့ရဲ့ဆွေမျိုးတွေကငါတို့အတွက်အမြဲတမ်းအမှတ်ရနေပါလားဆိုပြီးတော့အဲ့ဒီတော့မမြင်အပ်တဲ့လောကမိဘဘိုးဘွားတွေကလည်းကိုယ့်ဘောပြန်ဆောက်ရှောက်တယ် ဒီဘဝမှာတက်ရှိထင်ရှားရှိနေတဲ့မိဘဘိုးဘွားတွေကလည်းဒီသားတွေသမီးတွေကို အမြဲမပြတ်မေတ္တာတွေပို့ပေးတယ်အဲ့ဒီမေတ္တာတွေအမေဒီကရတယ်အဖေဒီကရတယ်အဖိုးဖွားတွေဦးကြီးဦးလေးတွေဒီကရတယ်ဆိုတဲ့အဲ့ဒီမေတ္တာဆိုတဲ့အေအေဓာတ်အဲ့ဒီအေအေဓာတ်ဘဝမှာငြိမ်းချမ်းစေတယ်ကြီးပွားစေတယ်တိုးတက်စေတယ် ဒါကြောင့်မို့မိဘတွေရဲ့မေတ္တာကိုရတဲ့သာသမီတွေဖြစ်အောင်နေ့စဉ်နေ့တိုင်းမိဘတွေကိုပြုစုပေးကြပါစောင့်ရှောက်ပေးကြပါတမလွန်ဘဝကိုရောက်သွားတဲ့မိဘတွေအတွက်လည်းပဲအမြဲတမ်းကုသိုလ်ကောင်းမှုတွေကိုလှုပ်တိုင်းလှုပ်တိုင်းမှတတိတရနဲ့အမြဲတမ်းပြေဝေကြပါတဲ့အဲ့ဒါဆိုရင် လက်ရပဲအယက်ကမေတ္တာဆိုတဲ့အေးဓာတ်ကိုရအောင်ယူခြင်းပဲတဲ့နော်ဒါနံပါတ်1မိဘဘိုးဘွားတွေထံကမေတ္တာကိုရအောင်ယူတဲ့အေးဓာတ်ကိုယူတဲ့တထာနာလက်ဝဲဘက်ကအေးဓာတ်ကိုရအောင်ယူဆိုတာကဘာကိုပြောတာတုံးဆိုတော့မဟာနန်တဲ့မိတ်ဆွေတွေလူတိုင်းလူတိုင်းမှာရှိပါတယ်တဲ့ ကိုယ့်ရဲ့မိတ်ဆွေတွေကိုယ့်ရဲ့အပေါင်းအသင်းတွေအဲ့ဒီမိတ်ဆွေတွေအပေါင်းအသင်းတွေကိုကြွေသမ်းပါမွေသမ်းပါပြုစုပေးပါစောင့်ရှောက်ပေးသမ်းပါအော်ဒါကတော့ငါတို့ရဲ့မိတ်ဆွေတွေ သူဟာငါ့အပေါ်မှာကျေးဇူးတရားရှိဘူးတယ်နော်ကျေးဇူးဂုဏ်တွေကိုသိပြီးတော့ မိတ်ဆွေတွေကိုစောက်ရှောက်စမ်းပါမိတ်ဆွေတွေပေါ်ကျေးဇူးမဖြတ်ပါနဲ့တဲ့ခြေတလန်းတော်အဖော်တဟဲလာခွဲညာတိနော်အိုးလမ်းလေအတူတူသွားဘူးလို့ခြေတလန်းလောက်လေအတူတူသွားဘူးတဲ့ဆိုရင်တော်မှအဲ့ဒါမိတ်ဆွေ ဖြစ်ပါပြီတဲ့လမ်းမှာအတူတူ ခြေတလန်းလောက်သွားဘူးရင်နော် အဲ့ဒါမိတ်ဆွေဖြစ်ပါပြီတဲ့လာခွဲညာတိတဲ့15ရက်လောက်ဥဒ္ဒနောတရားဓမ္မတွေ15ရက်လောက်အတူတူလောက် နေဘူးတယ်ထိုင်ဘူးတယ်စားဘူးတယ်ဆိုရင်ဆွေမျိုးဖြစ်ပြီတဲ့လာခွဲညာတိအဲ့ဒီလိုခြေတလှမ်း အတူသွားဘူးတဲ့ပုံကိုယ်တွေလာခွဲလောက်အတူနေဘူးတဲ့ပုံကိုယ်တွေပေါ်မှာကျေစုတရားမကန်းလိုက်ပါနဲ့အဲ့ဒီလိုကျေစုကိုကမ်းမိပြီဆိုရင်အဲ့ဒါကျေစုကမ်းရာရောက်ပြီကျေစုကမ်းတတ်တဲ့ပုံကိုယ်ဖြစ်ပြီးစော်ကားမိလိုက်ဒါကြောင့်မို့အရေးနေနေခက်ချိုးချိုးမလုပ်ရဘူးရှေ့ကသူတော်ကောင်းတွေကဆုံးမသစ်ပင်တပင်အောက်သွားနားပြီးတော့ အဲ့ဒီတစ်ပင်ကနေ ပြန်ထွက်ခါနားနေကြတော့တစ်ကိုင်းနေချိုးရင်တောင်းမှကျေစုကမ်းတဲ့ပုဂ္ဂိုလ်ဖြစ်တယ်။ရှေ့ကသူတော်ကောင်းတွေကကျေစုတရားတွေကိုအဲ့ဒီလိုကိုသိအောင်လုပ်တာ။ကျေစုတရားတွေကိုသိပြီးတော့ကျေစုတွေကိုဆက်ကြတော့မိတ်ဆွေတွေအပေါင်းအသင်းတွေထံကနေမှကျေစုတရားတွေမိမိကဆက်သည့်အတွက်မေတ္တာတွေရတယ်။ အဲ့ဒါလက်ဝဲပဲအရက်ကအေးအေးဓာတ်ကိုယူတာတဲ့ကိုယ့်ရဲ့မိတ်ဆွေတွေက တွေ့တိုင်းတွေ့တိုင်းအော်ငါတငယ်ချင်းကြီးငါတို့ဘောကျေးဇူးတွေပြုနေတဲ့တငယ်ချင်းကြီးကြမှာပါစေချမ်းသာပါစေမေတ္တာတွေအမြဲတမ်းပို့တော်တာပဲတဲ့ကိုယ့်ရဲ့မိတ်ဆွေတွေက ကိုယ့်ရဲ့အပေါင်းအသင်းတွေကအဲ့ဒီလိုအမြဲတမ်းမေတ္တာဓာတ်တွေကိုပြီးတော့နေတဲ့အခါကျတော့ ကို့အပေါ်မှာကောင်းကျိုးမှန်သမျှအကုန်ဆောင်ရွက်ပေးတယ်မိကောင်းဆွေကောင်းမိကောင်းဆွေကောင်းဆိုတာအရန်အသုံးဝင်တာတဲ့လောကမှာเนาะဒါမိကောင်းဆွေကောင်းလို့ဟောတဲ့နေရာကြတော့ရိုးရိုးတငယ်ချင်းနဲ့မဟုတ်ဘူးမြတ်စွာဘုရားသူကိုယ်တိုင်တော်မှမင်းတို့ရဲ့မိကောင်းဆွေကောင်းလို့ဟောတာเนาะ ခြေသာအာနန္ဒာတဲ့မိကောင်းဆွေကောင်းရတဲ့ပုဂ္ဂိုလ်တယောက်ဟာအကျိုးဘလောက်ပြီးတယ်လို့မင်းထင်လဲရှင်ဗျာတဲ့ဘဝမှာ ရာခိုင်နှုန်း90လောက်ကမိကောင်းဆွေကောင်းရှိတဲ့ပုဂ္ဂိုလ်ဟာရာခိုင်နှုန်း90လောက်ပြီးမြောက်တယ်လို့တပည့်တော်ထင်ပါတယ်ဖေဟာဆိုတော့ခြေသာအလိုမပြောနဲ့အလိုမပြောနဲ့ 60ရာခိုင်နှုတ်လောက်ပြီးတယ်တဲ့ဟောသင်္ချေသားတို့ဟာငါဖျားတီးဟုသောမိကောင်းဆွေကောင်းနဲ့တွေ့လို့အခုတန်တရာကြီးလွတ်ကုန်ပြီအိုဒုက္ခတွေလွတ်ရတယ်နာဒုက္ခတွေလွတ်ရတော့မယ်သေဒုက္ခတွေလွတ်ရတော့မယ်မင်းတို့တကယ်တမ်းကျင့်ရတာ10ရာခိုင်နှုန်းလောက်ပဲရှိပါတယ်တဲ့ငါဖျားတီးဟုသောမိကောင်းဆွေကောင်းကြီးကအကုန်လုံးမင်းတို့ကို လမ်းတွေအကုန်ခင်းပြီးအကုန်ပြပေးလိုက်လို့သန္တရာဝဆင်းရဲဒုက္ခအပေါင်းကလွတ်မြောက်ရတော့အမေအဲ့ဒါ90ရာခိုင်နှုန်းလောက်ပြီးတယ်မိကောင်းဆွေကောင်းကိုယ့်ရဲ့မိဆွေတွေကိုယ့်ရဲ့အပေါင်းအသင်းတွေတကယ်အရေးတကယ်ပဲကြတော့ဟောမိကောင်းဆွေကောင်းတွေကစောင့်ရှောက်ကြတယ်တချို့မိကောင်းဆွေကောင်းတွေကအသက်နဲ့ရင်းပြီးတော့မှစောင့်ရှောက်ကြတယ်ဘလောက်ဒုက္ခဖြစ်လို့နေနေငါမိဆွေအတွက်ငါတငယ်ချင်းအတွက် ငါပေါ်ကောင်းထားတဲ့မိတ်ဆွေတွေအတွက်ငါပြန်ပြီးတော့ဆောက်ရှောက်ပေးမယ်ဆိုပြီးတော့အသက်နဲ့ယဉ်ပြီးတော့တောင်မှဆောက်ရှောက်ပြီးတော့ပေးကြတယ်ဟောဘာကြောင့်လဲကိုကမိတ်ဆွေတွေရဲ့အပေါ်မှာကျေစုသိလို့ဆောက်ရှောက်ထားလို့ထောက်ပံ့ထားလို့မိတ်ဆွေတွေကလည်းကိုယ့်ဘောမှာတဖန်ပြန်ပြီးတော့ကြည်ကြတယ်မေတ္တာတွေပို့ပေးနေကြတယ်ငါတို့ရဲ့မိတ်ဆွေကြီးကျမ်းမလို့ချမ်းသာပါစေ ကိုအခက်ခဲတစုံတရာကြုံရင်လည်းကိုရဲ့မိတ်ဆွေတွေကမနေနိုင် မထိုင်နိုင်ဖြစ်ပြီးတော့လာပြီးတော့ကိုကူညီကြတယ်စောင့်ရှောက်ကြတယ်ထောက်ပံ့ကြတယ်အဲ့ဒီလိုဖြစ်အောင်လို့ဥစဉ်တို့ဒကာဒကမတွေတဲ့မိတ်ဆွေတွေရဲ့အပေါ်မှာကျေးဇူးတွေကိုသိလိုက်စမ်းပါမိတ်ဆွေတွေအပေါ်မှာမိမိတန်နိုင်သမျှထောက်ပံ့ပေးပါလှူဒန်းပေးပါ။အော်ငါတို့လောကမှာရှစ်ခေတ်က လူကြီးတွေရဲ့အသုံးနှုန်းကိုတရွာတကြီးဆောက်တရွာတကြီးဆောက်ဆိုတာတခြားမဟုတ်ဘူးတဲ့ရတိုင်းရွာတိုင်းမြို့တိုင်းမှာ မိတ်ဆွေရှိအောင် အပေါင်းအသင်းရှိအောင်လှုပ်ထားကြရှေ့ရသူတော်စင်တွေကအဲ့ဒီလိုတရွာတကြီးဆောက်ပြီးတော့မိတ်ဆွေတွေအပေါင်းအသင်းတွေရှိအောင်လှုပ်ထားကြတဲ့ပုဂ္ဂိုလ်ကဘယ်မြို့သွားသွားဘယ်ရက်ဒေသသွားသွားမိတ်ဆွေအပေါင်းအသင်းပေါ်တော့ရောက်တဲ့နေရာ ချမ်းသာတယ်တဲ့နော် ဒါကြောင့်မို့မိတ်ဆွေ အပေါင်းအသင်းတွေရဲ့ထံကနေမှမေတ္တာဓာတ်တွေကိုရအောင်ယူဆမ်းပါတဲ့ကိုယ့်ရဲ့တငယ်ချင်းတွေမိတ်ဆွေတွေပေါ်မှာ ကိုကသာစေလိုတဲ့စိတ်နဲ့မပေါင်းမဲ့နဲ့ကဲငါဘက်ကပဲကုညီမယ်ငါဘက်ကပဲလှုပ်ပေးမယ်ဆိုတော့မေတ္တာစေတနာနဲ့ပေါင်းသင်းပြီးတော့နေထိုင်မှာအဲ့လိုနေထိုင်ရင်မိတ်ဆွေတွေရဲ့ထံကမေတ္တာဓာတ်တွေရပါတယ်တဲ့အဲ့ဒီအေးဓာတ်တွေ ရနေတဲ့ပုဂ္ဂိုလ်သည်နေ့စဉ်နေတိုင်းကြီးပွားတော့မယ်တိုးတက်တော့မယ်ချမ်းသာတော့မယ်ဆုတ်ယုတ်တယ်ဆိုတာမရှိနိုင်တော့ဘူးတဲ့အဲ့လိုပုဂ္ဂိုလ်မျိုးမှာနော်အဲ့ဒါကအခုလက်ရာရဲ့လက်ဝဲရဲ့နှစ်ဖက်ပြီးသွားပြီနော်လက်ရာဖက်ဆိုတာကမိဘဘိုးဘွားချွေပြိုးသားချင်းနော်ဦးကြီးဦးလေးတွေ လက်ဝဲပဲအရက်ဆိုတာကမိတ်ဆွေတွေအပေါင်းအသင်းတွေအဲ့ဒီအရက်နှစ်ခုကနေမှမေတ္တာဓာတ်တွေရအောင်ယူရတယ်နံပါတ်3အောက်အရာအောက်အရာဆိုတာကကိုယ့်ရဲ့သားတွေသမီးတွေအချွေရံနေအောက်ကအစေခံနေကိုအောက်မှာမိမိခိုင်းနေတဲ့ပုံကိုယ်တွေမိမိရဲ့အလုတ်သမားတွေကအစသားသမီးတွေအပါဝင် အဲ့ဒီအောက်အရက်ကနေပြီးတော့မေတ္တာရအောင်ယူရတယ်ကိုကအထက်ကပဲဆိုပြီးတော့နေရာတိုင်းမှာတင်ငေါဟာငန်းဟာအထက်စီးတွေနဲ့လှုပ်ဟာဆိုရင် အောက်ကမေတ္တာဓာတ်မရတော့ဘူးကြောက်လို့တာလှုပ်ပေးနေရတာမေတ္တာနဲ့လှုပ်ပေးတာ မဟုတ်တော့ဘူးသားတွေသမီးတွေမြေးတွေမြစ်တွေဆိုရင်လည်းပဲ အသက်ကြီးကြတဲ့အဖိုးတွေအဖွားတွေဟောဒီချိန်ဟာအယံကိုတတိထားရတယ်။ဘာကြောင့်လဲဆိုတော့ကိုကအသက်ကြီးရင်အိုပဲတဲ့ကိုကပယ်ခံဘဝရောက်ပြီ။အပယ်ခံဘဝရောက်တဲ့အခါကျတော့ကိုနာဘယ်သူမှသိကတ်ချင်တော့တာမဟုတ်တော့။သူကသူလွတ်လွတ်လပ်လပ်ဆော့မယ်ပြေးမယ်သွားမယ်လူငယ်တွေဆိုတာ လူကြီးကခေါ်ခိုင်းရင်တော့မလွှဲတာလို့လာလုပ်ပေးရတယ်သူ့အလုပ်ဆော့ပြက်မှာဆိုလို့သိတော့မလာကြဘူးအဲ့တော့ဘာလို့ရလဲဆိုတော့အဲ့ဒီသားတွေသမီးတွေမြေးတွေမြစ်တွေအောက်ကကိုယ့်ရဲ့အစေခံတွေလက်ပါစေတွေအလုံးရဲ့အပေါ်မှာမေတ္တာတွေနာနာထားပေးရတယ်သားတွေသမီးတွေအပေါ်မှာဩကဲခွင့်လွတ်ဆရာရှိတာခွင့်လွတ်ခွင့်လွတ်မမြင်ကြအောင်ဆောင် သိတိုင်းလည်းမပြောနဲ့ကြားတိုင်းလည်းမပြောနဲ့မမြင်ကြောင်ဆောင်မသိကြောင်ဆောင်ကောင်းတာလေးတွေပဲပြောကောင်းတာလေးတွေပဲလမ်းညွှန်ဩငါတို့အဖိုးနဲ့ငါတို့အဖွားနဲ့တွေ့ရတာစိတ်ချမ်းသာလိုက်တာသူ့ဒီသွားလို့ရှိရင်ကောင်းတာပဲပြောတယ်ဟောအောက်ကမေတ္တာဓာတ်တွေရအမြဲတမ်းစူပွက်ပြီးနေရင်မလာခြင်းကြဘူးမကတ်ခြင်းဘူး ဟဲ့သွားကူပေးပါအောင်လှုပ်ပေးပါအောင်ဆိုရင်တော့မှမလွှဲတာလို့လှုပ်ပေးရအောက်ကမေတ္တာဓာတ်တွေမရဘူးသားတွေသမီးတွေမြေတွေမြစ်တွေရဲ့မေတ္တာကိုမရဘူးအချွေရန်သင်ပင်တွေအောက်ကအစေခံတွေရဲ့မေတ္တာမရဘူးတဲ့အဲ့ဒီမရတော့ဘာဖြစ်ဆင်းရဲတာပေါ့ပြုစုခြင်းတဲ့လူမရှိတော့ဘူးစောက်ရှောက်ခြင်းတဲ့လူမရှိတော့ဘူးတနေ့တနေ့နဲ့ဦးဇင်းတို့ရဲ့ခန္ဓာကိုယ်ကြီးက အိုမင်းတဲ့စီကိုတဖြည်းဖြည်းတဖြည်းဖြည်းနဲ့သွားနေတာပို့ပြီးတော့ပြန်ပြီးတော့မခံကျင်တဲ့စိတ်နဲ့လှုပ်လို့ပို့ပြီးနုပြိုလာတယ်ဆိုတာမရှိတော့ဘူးတဲ့တဖြည်းဖြည်းနဲ့အိုမင်းတဲ့စီကိုသွားနေပြီအရင်တော့ကထခြင်းတိုင်းထသွားခြင်းတိုင်းသွားနိုင်တဲ့ခန္ဓာကိုယ်ကြီးကအခုကျတော့ဒူးကနားလိုက်ခါကနားလိုက် ဘယ်လှမ်းရင်ညာချတယ်ညာလှမ်းရင်ဘဲကရောက်သွားပြန်တယ်ကိုယ့်ရဲ့ခြေထောက်တွေကဟထပါရအနတ္တဝါလက်တွေခြေတွေကကိုယ်လိုမပါတော့ဘူးတဖြည်းဖြည်းနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးကယိုယွင်းလာပြီတဲ့အိုမင်းလာသံမြုံနာထိုင်ခခိုင်သွားကြွေအသားရွေယိုယွင်းနဲ့အိုမင်းရာကာလရောက်ပြီကိုယ်ခန္ဓာကိုယ်ကြီးကလည်းကိုယ်လိုမပါတော့ဘူး အဲ့ဒီလိုကိုယ်လိုမပါတော့တဲ့ဘဝမှာ ကိုကိုကို စိတ်ကိုမဆုံးမတတ်လို့အမြဲတမ်းဒေါသတွေနဲ့ပဲသားတွေသမီးတွေမြေတွေမြစ်တွေအချွေရံတွေပေါ်မှာအမြဲတမ်းငေါငန်းပြီးတော့ဒေါသတွေနဲ့နေရင်အောက်ရက်ကမေတ္တာမရတော့ဘူးတဲ့အဲ့ဒါဥစဉ်တို့အဖိုးတွေဘွားတွေ ဒကာကြီးတွေဒကမကြီးတွေအသက်ရွယ်ရလာပြီဆိုလို့ရှိရင်နေတတ်အောင်နေရတော့မယ်တဲ့အောက်ရက်ကမေတ္တာဓာတ်တွေရအောင်လုပ်ရတော့မယ်မေတ္တာပဲနာနာပေါ်ပြီးတော့ပြောမဲ့စကားလေးတစ်ခုမပြောပြအောင်ဆိုမဲ့စကားလေးတစ်ခုမဆိုပြတော့အောင်ကိုကိုကိုတတိနဲ့ထားပြီးတော့ထိရတယ်။ဩတရားမလုပ်ရင် ပို့ဆိုးတယ်ဟိုကလည်းပြက်တော့ပြက်တော့လိုက်ပြောဒီဟာလည်းပြက်တော့ပြက်တော့လိုက်ပြောအဲ့ပြောရင်ပြောရင်လည်းကိုကြာတော့ကြာတဲ့လူတွေကနားမချမ်းသာဘူးနားမချမ်းသာတော့လူငယ်တွေရဲ့မေတ္တာတွေမရတော့ဘူးသားတွေသမီးတွေမြေးတွေမြစ်တွေရဲ့မေတ္တာကိုမရတော့ဘူးတဲ့အဲ့ဒီလိုမေတ္တာရအောင်လို့အသက်ကြီးလေနှုတ်ကိုစောင့်သီးလေစောင့်သီးရတယ်အသက်ကြီးကြီးကြီးကြီးသွားတဲ့အခါကျတော့ ကိုယ့်ရဲ့ပြောမှုဆိုမှုတွေကတဖြည်းဖြည်းနဲ့ပိုးပိုးပြီးတော့ဆင်ញင်ရတယ်လောကကအဲ့လိုမဟုတ်ဘူးနော်လောကကနွားဥဂျိုလေးဟာထွက်ထွက်ထွက်ထွက်လာတဲ့နွားဥဂျိုလေးကဘယ်တော့မှတိုးဝင်မသွားဘူးစားအဲ့လိုပြတယ်နော်အဲ့ဒီလိုပဲတဲ့တရားမရှိတဲ့လူတွေရဲ့လောဘတွေဒေါသတွေမောဟတွေကလည်းပိုးပိုးကြီးလာတာငယ်ငယ်တုန်းကလောဘနည်းနည်းရှိတာအိုး အသက်ကြီးမှပေါ်ကြီးလာဟောဟိုကလည်းလိုချင်တယ်ဟိုကလည်းရခြင်းတယ်အာဟိုဟာစိတ်တဲမကြငေါက်လိုက်မယ်ငန်းလိုက်မယ်ပြောလိုက်မယ်ဆိုလိုက်မယ်အထက်စီးတွေနဲ့အဲ့ဒီလိုနေလို့ရှိရင်ဥစဉ်တော်တရားတော်မတွေအောက်ရကမေတ္တာကိုမရတော့ဘူးတဲ့အောက်ရကမေတ္တာမရရင်ဟောစိတ်ချမ်းသာစရာမရှိတော့ဘူးသာနာမြင်ကပ်ပါဘူးအေးငါမြင်လှုပ်လက်လှုပ်မပေးပါဘူးဟော ဖြစ်ကုန်ပြီဟိုကလည်းအောက်ကလည်းမကတ်ကျင် ကိုကလည်းမကတ်တော့တခါဒေါသတွေဖြစ်နော်အဲ့တော့အကုသိုလ်တွေနေတိုင်းတိုးပွားတယ်တဲ့အောက်ကမေတ္တာဓာတ်ကိုမရဟောစိတ်ချမ်းသာစရာလေးတွေပဲတွေးစိတ်ချမ်းသာစရာလေးတွေပဲပြောကောက်နာလေးတွေပဲပြောဖရာတရားလေးတွေဆုံးမပေးဟောစိတ်ထဲမှာစွဲနေတာဦးစင်းရဲ့အဖွာဦးစင်း9နှစ်သားအရွယ်ကအဖွာကိုဦးစင်းရဲ့ငယ်ဆရာဆရာတော်ဖရာ တောထွက်ပြီးတရားကျင့်တရားကျင့်တော့အဲ့မှာဆရာတော်တဟုန်တို့နာမည်တွေအရန်ကြည်တော့အဖွားကသွားပြီးတော့တရားသွားနားတယ်ဆရာတော်ကတရားထိုင်ကြီးတွေတော်ကြီးတဲ့မှာသင်ပေးတယ်ဦးဇင်းတို့ရွာရဲ့အရှိထိတ်ရွှေတောင်ဦးတောင်ဆိုတာလေကြပေါ့တဏ္ဍခါတော်ကြီးတောင်ပေါ်မှာတဏ္ဍခါပင်လေးအများကြီးပဲအဲ့တဏ္ဍခါတော်ကြီးနဲ့ရှိတဲ့တောင်မှာဆရာတော်က တရင်သုံးနေတော့ဒကာဒကမတွေကသွားပြီးတော့တရားတွေနားကြအဲ့တော့ဦးဇင်ကလေးရွယ်9နှစ်အဲ့ဒါညနေကျတော့အဖွာဘာသွားလို့တာတော့ကြောင်းသွားပြီးတော့တရားနာတာလေဟိုတော်ကြီးတဲမှာတရားသွားနာတာတရားဆိုတော့အဖွာဘလို့အားထုတ်ရတော့ဟောလေဝင်လေးလေးမှတ်ရတယ်ထွက်လေးလေးမှတ်ရတယ်အဲ့ဒါဦးဇင်အဖွာပထမဦးဆုံးသင်ပေးတာ အဲ့ဒါနဲ့အဲ့ငါးနှစ်အရွယ်လောက်မှာဦးဇင်းဖရာသင်ရှိသွားသွားပြီးငုတ်တုတ်သွားသွားပြီးတော့တရားထိုင်တာတရားမှတ်အာကိုအကိုတရားတွေမှတ်တရားတွေထိုင်ပြီးတော့ရွယ်သူကလေးတွေကိုလာငါတရားပြပေးမယ်တရားဆိုတာဒီလိုမှတ်တယ်အဲ့ဒါဦးဇင်းကလေးဘဝငါးနှစ်သားလောက်ကလေးစပြီးတော့မိတ်ဆွေတရားစပြပေးတာအဲ့ဝင်လေထွက်လေလေးကိုအဲ့ဒါဘဇုတိယရတဲ့နီးလဲဆိုအဖွားတိယရနော်အဲ့ဒါကြောင့်မို့ အဖိုးတွေအဖွာတွေကမေတ္တာဓာတ်တွေနဲ့ဟောဖရာသားလေးတွေသင်ပေးတရားအထုတ်ပုံအထုတ်နီးလေးတွေဒါလောက်ပေးတာ။အိုးဒီဟိုကျွန်းမှာရောက်တော့အဲ့ဒီကဆရာတော်ကြီးတပါ။အော်သူ့စိတ်ကူးလေးကောင်းလိုက်တာ။ဦးစင်းကတရားအထုတ်တရက်ကြတော့အဲ့ဒါဗန်နေကြီးတဲ့သူတို့ကဗန်နေလို့ခေါ်တယ်။ ဗန်းနေနဲ့တစ်ချိန်လေးပဲသူ့ရဲ့တပည့်တွေနဲ့တရားလေးတစ်ချိန်လောက်လေးပဲထိုင်ပေးသမ်းပါတဲ့အဲ့မှာခွင့်ပြုပြီးတော့ဘာဖြစ်လို့တော့ဦးဇင်းကမေးတော့ဗန်းနေတို့လိုပုံကိုမျိုးကြီးတွေနဲ့ငါတို့ငငယ်တုန်းကတရားထိုင်ဘူးတယ်ဆိုတာသူတို့စိတ်ထဲဆွဲသွားစေခြင်းလို့တဲ့နော်ကောင်းတယ်လို့ထိုင်ပေးမယ်ထိုင်ပေးမယ်ဆိုအဲ့ဒါမနဲ့အဲ့ဒါ9နာရီနဲ့10နာရီတရားထိုင်ချိန် အဲ့ဒီမှာသူကိုရင်လေးတွေကိုခေါ်ပြီးတော့တဏှာကြီးဥစဉ်နဲ့တွတ်တွတ်တွတ်တယ်ပြီးတော့အဲ့ဒီမှာဥစဉ်လတွေနဲ့ချီပြီးတရားထိုင်ပေးခဲ့အဲ့ဒီဆရာတော်ရဲ့စိတ်ကူးလေးကြည့်လိုက်တော့ကောင်းလိုက်တာသူ့ရဲ့ကလေးတွေကိုဒီဓမ္မဓာတ်ကိမ့်သွားစေခြင်းတာကြီးသွားရင်တဲ့သူတို့ဒီအတိလေးတွေပါသွားကြဦးဇင်းတို့ငငယ်အခုပြောတဲ့အဖွားရဲ့ကျေးဇူးကြောင့် တရားရေးစပြီးတော့ငါးနှစ်ရွယ်ကလေးထိုင်းပြစ်တယ်ဟောအခုချိန်ဒီအများရန်အမှတ်ရအဲ့ဒါကြောင့်မို့အခုဒကာကြီးတွေဒမကြီးတွေကလည်းကိုယ့်ရဲ့မြေးလေးတွေမြေးလေးတွေကိုယ့်ရဲ့တူလေးတွေတူမလေးတွေဒါလေးတွေတွေ့တဲ့ခါကျတော့အော်ဖယားဓာတ်တွေဘလို့ရအောင်လှုပ်ပေးမလဲတရားဓာတ်တွေဘလို့ရအောင်လှုပ်ပေးမလဲဖယားဂုဏ်တော်လေးတွေကိုသင်ပေးနော်တရားထိုင်းနည်းလေးတွေသင်ပေးအခု ဥစဉ်ဒါကြောင့်မို့အခုကလေးတွေသင်္นานဆိုရင်အခုတပတ်ဥစဉ်တရားပြပြီးပြီဟောနောက်တစ်ပတ်ကျော်တလှည့်ချင်းပြခိုင်းတယ်ဘာကြောင့်လဲဆိုသူတို့ဒီမှာကိမ့်သွားအောင်လို့ဗုဒ္ဓနုတ္တိကမ္မထံမေတ္တာကမ္မထံအာနာပါနကမ္မထံဒီလိုကမ္မထံနေအမျိုးမျိုးငါတို့အားထုတ်ခဲ့ဘူးတယ်ဟောတလဲဒီသူများပြန်ပြဆိုတော့ကိုကို၌ပြန်ပြရမယ်ဆိုတော့ဒီကလေးတွေရဲ့စိတ်တန်တာမှာကိမ့်သွားတယ် ပို့ပြီးတော့စွဲမြဲသွားတယ်အဲ့ဒီစွဲမြဲသွားတဲ့ဒီကလေးတွေရဲ့တန်တာမှာကိမ့်သွားတာတွေဟောလူကြီးဖြစ်သေးသည်ထိပါပြီသူတို့ရဲ့တန်တာမှာနောက်ရောက်တဲ့နေရာမှာတရားဘလို့ပြရမယ်ဆိုတော့သူတို့သိသွားပြီဟောငငယ်လေးကလေးသူတို့ဒီမှာပါရမီမျိုးစေ့တွေပါအောင်တခါတည်းလွတ်ပေးလိုက်တယ်အဲ့ဒါကြောင့်မို့အခုအဖိုးတွေဖွားတွေအရွယ်တွေတခါကြီးတွေတခမကြီးတွေ အောက်ရက်ကမေတ္တာဓာတ်တွေရာပြီးတော့ကိုယ့်ရဲ့သားတွေသမီးတွေမြေးတွေမြစ်တွေနော်ကိုယ့်ရဲ့အချွေရန်သင်းမင်းတွေရဲ့ထံကမေတ္တာတွေရအောင် လုပ်ပါမေတ္တာတွေရအောင်ယူပါတဲ့အဲ့ဒီလိုယူနိုင်အောင်ကိုယ့်ရဲ့စိတ်လေးကိုကြမ်းထန်တဲ့စကားတွေနဲ့ပြောမိတော့မယ်ဆိုမိတော့မယ်ဆိုရင်ကိုယ်စိတ်ကိုထိန်ပြီးတော့မပြောမိအောင်ကိုယ်စိတ်ကိုထိန်ပြီးတော့ကောင်းတာကိုပဲပြောမယ်ကောင်းတာကိုပဲ ကြံစည်ပြီးတော့ကောင်းတာပဲလုပ်ပေးတော့မယ်ဆိုတဲ့စိတ်လေးဖြစ်အောင်တနည်းပြောရင်တော့အကောင်းမြင်ဝါဒလေးနဲ့ပဲကြည်ပြီးတော့မေတ္တာနဲ့ဆက်ဆံမှပြုမှုပါစောင့်ရှောက်ပေးပါ ကိုသိတဲ့အသည့်တွေကို ဖြန့်ဝေပေးပါမိမိသိတဲ့ဘဝရဲ့အတွေ့အကြုံတွေကိုယ့်ရဲ့အခက်အခဲတွေသာသနာဘလို့ဟိုမိမိတို့ထောက်ပံ့ခဲ့တယ်စောင့်ရှောက်ခဲ့တယ် ကိုယ့်ရဲ့ဘိုးဘွားတွေမိမိတို့လှုပ်ခဲ့တဲ့ကုစုကောင်းမှုတွေကို ပြောပြပြီးတော့ထားတဲ့အခါကျတော့အောက်ကမြေးတွေမြစ်တွေသားသမီးတွေကလည်းအလိုလိုအဲ့ဒီတိုင်းလှုပ်ချင်လာငါတို့ဘယ်မှာတော့ငါတို့ဖွားတွေလှူဘူးတဲ့ဟဲ့သူတို့ဘလို့လှုပ်ထားတယ်ဟောဒါတွေဟာအောက်ကသားတွေသမီးတွေမြေးတွေမြစ်တွေကဒီအမွေတွေကိုဆက်ခံကြတယ်ထိမ့်သိမ့်ကြတယ်အဲ့ဒီလိုကောင်းမြတ်တဲ့အကြံစီတွေကောင်းမြတ်တဲ့ အရာတွေကိုလမ်းညွန်ပေးပြီးတော့ကောင်းတာတွေအမြဲတမ်းဆုံးမပြီးတော့သူတို့ပေါ်မှာမေတ္တာထားရင် အောက်ရက်ကမေတ္တာရတယ်တဲ့နော်ဒါအောက်ရက်ကမေတ္တာကိုရအောင်ယူတာသုံးဌာနပြီးသွားပြီနော်ညာဘက်ရက်လက်ရာဘက်ကမိဘရဲ့ဘိုးဘွားရဲ့လက်ဝဲဘက်ကမိတ်ဆွေပေါင်းသင်ရဲ့အောက်ရက်ကသာသမီမြေးမြို့မြေးမြစ်အခိုင်စေကိုယ့်ရဲ့လက်အောင်ငဲသားအကုန်လုံး နောက်ကျောအရာတဲ့နောက်ကျောအရာဆိုတာကဘာလဲဆိုတော့နတ်ဒေဝတာကို ပြောတာနောက်ကျောအရာဆိုတာကဥစဉ်တို့တရားတော်မတွေနတ်ဒေဝတာဆိုတာနတ်ပြည်6ထပ်မြမ20အာလုံးပြောရင်တော့နတ်ဒေဝတာတွေအထက်နတ်တွေရောအဲ့ဒီထဲမှာဥစဉ်တို့နဲ့နေနီးသားကစတုမာရိနတ် အိမ်ဆောင်နှတ်တွေရှိတယ်ဝင်းဆောင်နှတ်တွေရှိတယ်ခြံဆောင်နှတ်တွေရှိတယ်မြို့ဆောင်မြို့ပိုင်းနယ်ပိုင်းတွေရှိတယ်သူ့နေရာသူ့ဒေသအသီးသီးပဲနော်သူ့ဟာသူအကုန်လုံးနေကြတာနှတ်တွေဆိုတာအဲ့ဒီနေကြတဲ့နှတ်တွေရဲ့အပေါ်မှာသွားပြီးတော့မစော်ကားပါနဲ့တဲ့သူတို့ထံကနှတ်တွေရဲ့ထံကမေတ္တာကိုရအောင်ယူပါ နတ်တွေဝတ္တာတွေဆိုတာသူတို့ကလည်းသူတို့အသူတို့တော့တဘာဝပဲအယုဒေခံညင်ကြတာပဲသူတို့လည်းသူတို့နေတဲ့တစ်ပင်လေးအောက်မှာသွားပြီးတော့ကျင်ကြီးကျင်ငယ်စွန့်တာဆိုသူတို့မကြိုက်ဘူးဒါကြောင့်မို့ဖောက်ဆရာတော်ကြီးဟောတဲ့အထဲမှာနတ်တွေဟာတခါတလေဒေါသဖြစ်ရင်ယဟန်တော်တွေတောင်တေအောင်တတ်ပြစ်တာ တခါဘုန်းကြီးကြောင့်တကြောင်ဘုန်းကြီးတွေပြန်တော်မူလာတပါပြန်တော်မူလိုက်တခါနောက်ဘုန်းကြီးရှားပြန်ပြစ်နောက်တပါပြန်တော်မူနှစ်ပါးလောက်ပြန်တော်မူပြီးနောက်တပါးသွားရှာတော့ဟိုဘုန်းကြီးကကြောင်းတမိုင်းကြောင်းမဲကြည့်ခမရတို့ကြောင့်ကျုပ်လက်မခံသေးဘူးအရင်ဆုံးလိုက်ကြည့်အောင်မယ်ကြောင်းကိုလှက်ပါပြီးတော့လိုက်ကြည့်တော့ဘာသွားတွေ့လဲဆိုတော့ သစ်ပင်အောက်မှာအိမ်သာဆောက်ထားတာတွေ့တယ်သစ်ပင်အောက်မှာအဲ့ဒီကုတီဆောက်ပြီးထားတော့ဒကာကြီးတို့တဲ့ဘုန်းကြီးကိုဒီကြောင်ထိုင်သေးခြင်းအဲ့ကုတီဒကာကြီးတို့ရွှေ့ပေးရမယ်ဟာရှင်ဘုရားရွှေ့ဆိုရွှေ့ပေးမှာပေါ့ဗျာဒီပြောတို့လှုပ်ပေးပါမယ်အဲ့ဒါနဲ့အဲ့ဒါကြီးကိုဖို့သစ်ပင်အောက်ကအဲ့ဒါကြီးကိုဖို့ပြီးတော့အဲ့ဒီမှာဟိုဘက် တနေရာမှာရွှေ့ပြီးလှုပ်ပေးလိုက်တာအဲ့ဒီရွှေ့ပြီးလှုပ်လဲလှုပ်ပေးလိုက်ရောအဲ့ဒီဘုန်းကြီးကိုအဲ့ဒီတစ်ပင်မှာစောင့်နေနတ်ကြီးကဆရာတော်ဖရာတဲ့ဒီเจ้าကနေအရှင်ဖရာဘယ်မှမကြွပါတော့နဲ့ဖရာအရှင်ဖရာသာသနာပြုလုပ်ငန်းတွေအကုန်လုံးအဆင်ပြေအောင်တပည့်တော်ကူညီပေးမယ်ဖရာအရင်ဘုန်းကြီးတွေတပည့်တော်တတ်ပြက်တာလို့ပြောတာလေဟာတခါကြီးဘာဖြစ် အသင်္တမင်းကြီးဘာဖြစ်လို့များတတ်ပြစ်တာတော့တပည့်တော်တစ်ပင် အောက်မှာအိမ်သာတွင်လောက်ထားတော့အနတ်နေနဲ့တပည့်တော်နေတိုင်းဒုက္ခရောက်တယ်ဗျာတဲ့မိတ်ဆွေအပေါင်းအသင်းတွေလာရင်လည်းပဲတပည့်တော်မှာအကြီးအကျယ်မျက်နှာပြက်ရတယ်အဲ့ဒါကြောင့်မို့တပည့်တော်လှုပ်ပြလိုက်တာဗျာနှစ်ပါးလုံးပြန်တော်မူကုန်တယ်အရှင်ဘုရားကတော့အခုအဲ့လိုဖယ်ရှားပြီးတော့အရှင်ဘုရားကိုတော့တပည့်တော် ကြည်ညိုပါတယ်ဖေဟာဒီမှာဆက်သတင်းသုံးပါဖေဟာဒီကြောင်းတိုက်ကြီးမှာတပြည့်တော့စောင့်ရှောက်ပတ်မယ်ဆိုပြီးတော့အဲ့ဒါမျိုးစောင့်ရှောက်သွားမှုတယ်ဆိုအဲ့ဒါဖောက်ဆရာတော်ဖေဟာကြီးခေါ်တဲ့အထက်မှာဦးဇင်းနာဘူးတာနတ်ဒေဝတာဦးဇင်းတို့ငငယ်တုန်းကဦးဇင်းရဲ့အဖိုးခမဲတော်ကြီးရဲ့အဖေပေါ့ခမဲတော်ကြီးဘက်ကသူတို့အိမ်ဝင်းကြီးထဲမှာမကြီးပင်ကြီးရှိတယ်အဲ့ဒီမကြီးပင်ကြီးရဲ့အောက်မှာနွားချံကြီး ဦးဇင်းတို့အဖိုးတွေကတော့ဆိုတော့နွားတွေအကောင်ကယာနဲ့ချီပြီးသူတို့မွေးကြတာ哦မွေးကြတဲ့အခါကျတော့ခြံကြီးကအဲ့ဒီအောက်မှာလှုပ်ထားတာလှုပ်ထားတော့တော်နေတုံးကလေးဆိုနွားတစ်ကောင်သေးပြန်ပြီတော်နေကြွဲကြီးတွေသေးပြန်ပြီတုံးကလေးတုံးကလေးလက်လက်ပြီးသေးတာအကောင်ကြီးကနေပြီးတော့သေးတော့နောက်တော့မဲကြည့်တဲ့အခါကျတော့ အဲ့ဒီပင်မှာရှိနေတဲ့ရုပ်ကစိုးကသူလောက်တာတဲ့ဒီအောက်ကနွားချန်ကြီးလောက်ထားလို့ तू မကြိုက်လို့ဆိုပြီးတော့နောက်ဆုံးအဲ့ဒါသူတို့ကလည်းတိတ်မယုတ်တယုံနဲ့ဒီတိုင်းနေတော့နောက်ဆုံးတရက်ဦးစင်ခမဲတော်ကြီးရဲ့အထက်ကသူ့ကိုရဲ့ဇနီးမီးဖွားတဲ့နေ့အဲ့ဒီမှာမီးဖွားနေတော့မှအဲ့ဒီဘောကဝတ်ဖြူစင်ကျဲနဲ့၄-၅ယောက်ဆင့်ချလာပြီးတော့ ဒါလောက်ကျွဲတွေနွားတွေသေအောင်လုပ်တာမမှတ်သေးဘူးလားလူပါသေကြတာလားဆိုပြီးတော့တခါတည်းဆင့်ငေါ့တော့မှအဲ့ဒါမီရင်းကြီးကလေးပွေပြီးထွက်ပြေးပြီးတော့အကဲကြပါအောင်ကဲကြပါအောင်နဲ့ဆိုပြီးတော့အဲ့ဒါနောက်ဆုံးတော့အိမ်နေပါကိုရွှေ့ပြောင်းပေးလိုက်ရတယ်။ဦးစင်ဘုရားရွှေ့ပေးလိုက်ရွှေ့ပေးလိုက်ရွှေ့ပေးလိုက်ကြဆိုပြီးတော့အဲ့လိုနဲ့အကုန်လုံးရွှေ့ပေးပြီးတော့မှနောက်ပိုင်းကျတော့မှအဲ့ဒါဟောမဖြစ်တော့တာ။အဲ့ဒါကြောင့်မို့တစ်ပင်မှာရှိနေတဲ့ယုတ်ကစိုးနှတ်တွေဆိုတာရှိတယ်။ တောပိုင်းနေရှိတယ်တောင်ပိုင်းနေရှိတယ်တောတွေတောင်တွေသွားတဲ့အခါကျတော့နှုတ်ကိုစောင့်သိရတယ်ဟာဒီတောသောနတ်တွေတောင်သောနတ်တွေဘလို့ညာလို့မပြောရဘူးသူတို့ကတကောအိဋ္ဌိပါရှိတဲ့အခါကျတော့ကိုကကောင်းတာတွေပြောမယ်မေတ္တာတွေပို့မယ်အမျှတွေဝေမယ်ဆိုရင်ဟောနတ်တွေကချစ်တယ်။ဒါမှမဟုတ်ဦးဇင်းဆိုရောက်တဲ့နေရာတိုင်းရောက်တဲ့နေရာတိုင်းပင်လကန်းခြေတွေရောက်တယ်ပင်လကန်းခြေတွေမှာမေတ္တာပို့တယ်အမျှဝေတယ်။ တော်တွေတောင်းတွေရောက်ရင်အဲ့တောဆောင်နဲ့တောင်းဆောင်နဲ့တွေလိုက်ပြီးတော့ကိုယ့်ရဲ့ဘဝမှာပြုတ်ထားတဲ့ဒါနသီလဘာဝနာတွေအမျှပေးဝေရလောကုတ္တရာတထေလောကီတထေတထေနှမျိုးရှိတယ်လောကီမှာတော့ဒကာကြီးတွေဓမ္မကြီးတွေရွှေတွေငွေတွေစိတ်တွေဗရမများတွေရှိရင်ချမ်းသာတယ်လို့ခေါ်တာနော်ဒါလောကီရဲ့ ချမ်းသာအဲ့ဒီလောကီချမ်းသာကလောကုတ္တရာနယ်မှာကြတော့အဲ့ဒီချမ်းသာမရတော့လောကုတ္တရာနယ်ပယ်ချမ်းသာကြတော့တတ္ထာတဲ့ဖရာဘောယုံကြည်တယ်တရားဘောယုံကြည်တယ်သံဃာဘောယုံကြည်တယ်ကံကံရဲ့အကျိုးကိုယုံကြည်တယ်ဆိုတော့တတ္ထာတရားတဲ့ဟောတတ္ထာတရားရှိရတတ္ထာတရားရှိရင်လောကုတ္တရာနယ်မှာတထေး အဲ့ဒီသရတရားမရှိတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီလူမွဲလူဆင်းရဲတဲ့သူ့မှာဘာကောင်းမှုမှကိုမရနိုင်တော့ဘူးတဲ့ယုံကြည်မှုမရှိရင်လက်ပါတဲ့ပုဂ္ဂိုလ်ဟာဘယ်အရာမဆိုကောက်ကင်ပြီးယူလို့ရတယ်လက်မပါရင်ယူမရဘူးတဲ့သရာဆိုတဲ့လက်မပါရင်ဘာကောင်းမှုမှမရတော့ဘူးတဲ့ဒါကြောင့်မို့သရာတရားရှိတဲ့ပုဂ္ဂိုလ်ဒီတထေတဲ့သရာ နော်သီလ၅ပါးသီလ၈ပါးသီလ၉ပါးသီလစောက်တည်ထားတဲ့ပုဂ္ဂိုလ်တွေဒီတထေဟောသီလကျင့်နေကိုယ်တိုင်ကျင့်တာမနမိုလင်းသားနဲ့မြတ်စွာဘုရားဘုရားတပည့်တော်တရဏဂုံ၃ပါးနဲ့၅ပါးသောသီလတော်မြတ်တို့ကိုစောက်တည်ပါ၏ဘုရားဆိုပြီးစောက်တည်လိုက်တယ်အဲ့လိုစောက်တည်လိုက်တဲ့အခါကျတော့စေရနာနဲ့တကွစောက်တည်မယ်ဆိုတဲ့စေရနာနဲ့တကွကုစု သီလပါရမီရပြီသီလကုသိုလ်တွေရပြီတတ်ဆရာရှိကြုံလဲမတတ်တော့ဘူးခိုးဆရာရှိကြုံလဲမခိုးတော့ဘူးလိန်ညာပြောစရာအခွင့်ရေးကြုံလဲမပြောတော့ဘူးတဲ့တေးသေးတောက်ဆရာအခွင့်ရေးကြုံလဲမတောက်တော့ဘူးတဲ့နော်အဲ့ဒီလိုနဲ့ကိုယ့်ရဲ့ဓမ္မသီလတွေကို ပြည့်စုံအောင်လုပ်ရတယ်တတ္ထာသီလရဲ့တုတာတဲ့အကြမြင်တွေရအောင်လုပ်တာအခုတရားလေးနာယူတယ် တရားတွေဆွေးနွေးတယ်တရားတွေကိုမေးမြန်းတယ်စောက်တွေကို ဖတ်တယ်အဲ့ဒါတုတ္တအကြမြင်ဘုတုတ္တတွေရတယ်တဒါယေသီလယေတုတ္တယေစာဂတဲ့နော်စာဂဆိုတဲ့စွန်ကျဲပေကံလှူဒါန်းမှုတဲ့သာသမီအမိဘကိုကြွေးတာမိဘကသာသမီကိုကြွေးတာဆွေတွေမျိုးတွေအပေါင်းအသင်းတွေကိုစောင့်ရှောက်ခြင်းထောက်ပံ့ခြင်းလှူဒါန်းခြင်းဆိုတာလောက်တာစာဂစွန်ကျဲပေကံတာ နော်ပညာတဲ့သမထပညာဝိပဿနာပညာအထိတိုင်အောင်မပညာဖို့ပညာအထိတိုင်အောင်ပညာတွေရအောင်ကြိုးစားတာတရားတွေအထုတ်တဲ့အခါသမထလို့ဝိပဿနာလို့လုပ်တွေလုပ်နေအဲ့ဒါပညာဟိရိယေဥဒ္ဒပယေအရှက်တရားအကြောက်တရားအလုံးပေါင်းဘယ်နှခုလဲခုနှစ်ခုသဒ္ဓါသီလသုဒ္ဓစာကပညာ ဟိသည်ဩဒဘာအရှက်တရားအကြောက်တရားတဲ့မကောင်းမှုတွေလောက်ရမှာ ရှက်တယ်မကောင်းမှုတွေလောက်ရမှာကြောက်တယ်အဲ့ဒီတရားနှစ်ပါးကိုတခါလောကပါလာတရားနှစ်ပါးလို့လည်းခေါ်တယ်လောကကြီးထဲမှာအဲ့ဒီအရှက်တရားအကြောက်တရားမရှိတော့ဘူးဆိုရင်အဲ့ဒီလောကကြီးပျက်စီးပြီတဲ့လောကကိုစောင့်ရှောက်တာကအဲ့ဒီဟိရိဩတ္တပဆိုတဲ့ တရားနှစ်ပါးကစောက်ရှောက်တယ်ဆိုပြီးတော့လောကပါဠတရားနှစ်ပါးဆိုရင်ဟိရိဥတ္တပကိုပြောတာနော်အဲ့ဒီရှေ့က၅ပါးနဲ့ဟိရိဥတ္တပနဲ့ပေါင်း9ပါးကိုတော့ဟော သူတော်ကောင်းဥစ္စာယရနာ9ပါးတဲ့သူတော်ကောင်းတွေရဲ့တန်တာမာမဂိန်းတာတဲ့အဲ့ဒီတရား9ပါးကသူတော်ကောင်းတွေရဲ့တန်တာမာမတီတာ သူတော်ကောင်းနေမှကျင့်သုံးတာကိုကသူတော်ကောင်းဖြစ်ရင်အဲ့တရား9ပါးနဲ့ပြည့်အောင်နေအဲ့ဒီတရား9ပါးနဲ့ပြည့်စုံတဲ့ဒကာဒကမတွေမှလောကုတ္တရာနယ်ပယ်မှာအဲ့ဒါမှတထေတဲ့အဲ့ဒါမှချမ်းသာတာအဲ့ဒီသူတော်ကောင်းဥစ္စာယရနာ9ပါးရှိတဲ့အမျိုးကောင်းတာအမျိုးကောင်းသမီးတွေရောက်ရာနေရာဒေသမှာအမြတ်တန်ပေးဝေပါတဲ့ကိုပြုထားတဲ့ဒါနတွေကိုစောင့်တည်ထားတဲ့သီလတွေ နော်အဲ့ဒီပွားများအားထုတ်ထားတဲ့တရားဘာဝနာတွေကို အမြတ်တမ်းပေးဝင်မယ်ဆိုရင်အဲ့ဒီမှာရှိနေတဲ့နတ်တွေသူတော်စင်တွေပုံကိုယ်တွေအကုန်လုံးကကိုယ့်ကိုအမြဲတမ်းဝမ်းမြောက်ဝမ်းသာနဲ့စောက်ရှောက်ပေးနေကြလိမ့်မယ်တဲ့ဘာလို့လဲကိုကသူတို့ကိုကုစုတွေပေးလို့မိမိပြုထားတဲ့ဒီသူတော်ကောင်းဥစ္စာယရနာတွေကိုနတ်တေဝတာတွေကို အမြတ်တမ်းနေပေးတာအဲ့ဒီလိုအမြတ်တမ်းနေပေးလို့သူတို့ကမိမိကဟော သင်္ကန်းလှူတယ်ကိုကသင်္ကန်းလှူဖို့တဲ့ကောက်မှုတွေကို အမြတမ်းပေးဝေရင်ဟိုကနတ်တွေကအဝတ်စားတွေရတယ်မိမိတို့ကဆွမ်းခဲွယ်ဘောဇင်တွေမုံမုံမြတ်မြတ်တွေလှူဒန်းထားတာတွေကို ပေးဝေရင်သူတို့ကအစားအသောက်တွေပေါ်တယ်ဟောသူတို့ကနော်အဲ့ဒီလိုတခါတည်းကိုကဒီကเจ้าနေဆောက်လှူရင်အဲ့ဒီเจ้าဆောက်လှူတဲ့အကျိုးသူတို့ကတာရုခေါ်ရင်သူတို့ကဘုံဘိမှန်ကြီးတွေတန်းရတယ် လူဘဝကပြုတဲ့ကုစုကောင်းမှုဒကာဒကမတွေပြုရင်ပြုတာနဲ့ထတ်တူထတ်မြဟိုမှာကံကြောင့်တို့ကသွားပြီးတော့အကျိုးတွေပေါ်တာအဲ့ဒါကြောင့်မို့တာတူလေးတခွန်းခေါ်တယ်ဆိုတာတာမမဟုတ်ဘူးเนาะတာတူလေးတခွန်းခေါ်တယ်ဆိုတာတောင်းမှ ကုစုတွေက အများကြီးရတယ်အကျိုးတွေကအများကြီးပေးတယ်เนาะတာတူလေးတခွန်းတခွန်းခေါ်တယ်ဆိုတာ လွယ်လွယ်တော့မဟုတ်ဘူးเนาะဦးဇင်းတို့ကအခုအော်ချိန်နိုင်ကုစုကောင်းမှုပြုခွင့်ရ အာဗုဒ္ဓဘာသာဆိုတော့အမြအမြယူတော်မူကြပါကုန်လို့သာဓုသာဓုသာဓုဆိုတော့ကိုယ်ထူးတယ်လို့မထင်တွက်ကြည့်တဲ့ဦးဇင်းတို့နေတဲ့နိုင်ငံရခြားတိုင်းပြည်ကလူတွေအခုဗုဒ္ဓဘာသာမဟုတ်တဲ့လူတွေလူစင်သစ်ဖြစ်ပါရဲ့တန်းနဲ့သာဓုခေါ်နိုင်လားခေါ်ဘူးငုတ်တော်ကြီးတွေထိုင်လို့ဟုတ်တယ်မဟုတ်လားတခါတလေကိုရှိကြုံတာတော့မှတခါတည်းသာဓုခေါ်ရမှမသိဘူးเนาะကံတရားတွေအဲ့ဒါကြောင့်မို့သာဓုခေါ်တယ်ဆိုတာတောင်းမှ တာမမဟုတ်ဘူးတဲ့ဘုံကံကြီးလို့နော်အကုသိုလ်တွေကြီးတဲ့ပုံကိုယ်တွေကြတော့အကုသိုလ်တွေလောက်ခွင့်အကုန်သားတယ်ကုသိုလ်ကြောင့်လောက်ခွင့်မသားဘူးဥမာတလိဆန်နေခွေလေးတွေခေါ်ရင်သိတယ်နော်အမြအမြဆိုမရတော့ဘူးအကုသိုလ်ပဲလောက်ခွင့်သားရှိုးရှိုးရှိုးဆိုရင်သွားကြိုက်တယ်ဟောကောင်းမှုတွေကိုတာဓုခေါ်ခိုင်းမရတော့ဘူးကုသိုလ်လောက်ခွင့်မသားတော့ဘူး တချို့သောပုဂ္ဂိုလ်တွေဖရာကိုမယုံကြည်တရားကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေဘလောက်ပဲအမြာပေးပေးသာဓုခေါ်ရမှမသိတော့ဘူးကုသိုလ်တွေမရတော့ဘူးအခုကုသိုလ်တွေရတယ်ဆိုတာဦးဇင်းတို့ရဲ့တရားဓမ္မတွေဟောကံကောင်းလို့သာဓုခေါ်နိုင်တဲ့လှူနိုင်တဲ့ဘဝတတ်နိုင်တဲ့ဘဝသရတိလာတုဒ္ဒစာကပညာဟိရိဥဒ္ဒပဆိုတဲ့သူတော်ကောင်းဥစ္စာယရနာတွေနဲ့ပြည့်တဲ့ဘဝကြီးရတာဒီလိုဘဝမျိုးကြီးရတယ်ဆိုတာ အမတမကံကောင်းလို့ဒါကြောင့်မို့ကိုယ့်ရဲ့ပြုသမျှကောင်းမှုတွေကိုနတ်ဒေဝတာတွေကိုအမြတမ်းပေးလိုက်စမ်းပါတဲ့နော်ဒါမြတ်စွာဘုရားအခုပတ္တနာဆိုတဲ့မြို့အိန္ဒိယနိုင်ငံဘီဟာပြည်နယ်မြို့တော့ပတ္တနာမြို့ဟိုတုန်းကတိတိဓမ္မသောကမင်းကြီးထင်းန်းဆိုင်တုန်းကပါတလီပုတ်နေပြည်တော်လို့ခေါ်တယ်အခုတော့ပတ္တနာမြို့လို့ခေါ်တယ်ဘုရားရှင်ကိုရောမြတ်ကြီးရဲ့လက်ထက်တော်ခါတုန်းက သူဏိဒါနဝတ္တကာရဆိုတဲ့ပုံနာကြီးနှစ်ယောက်စပြီးတော့တီထောင်တဲ့မြို့အဲ့ဒီမြို့ကြီးမှာဖွင့်ပွဲမြတ်စွာဘုရားကိုပင့်တဲ့အချိန်မြတ်စွာဘုရားအဲ့ဒီမြို့ကိုကြွတော့ယဟန်တော်တွေကိုချက်သားတော်နတ်ဒေဝတာတွေမြင်ရလားကြည်သံဆိုခိုင်းတော့ယဟန်တော်တွေကတမာတိဝင်စားပြီးကြည်တဲ့အခါကျတော့မြတ်စွာဘုရားအိမ်နေအိမ်နေမှာနတ်တွေကနေရာဥနေကြပါတယ်ဖရာ အဲ့ဒီလိုနတ်တွေနေတဲ့နတ်တွေကိုဘာလုပ်ပေးရမှာတော့ဘုရားလို့လျှောက်လို့မြတ်စွာဘုရားကကုသိုလ်ကောင်းမှုပြူတိုင်းပြူတိုင်းသောကောင်းမှုတွေကို အမြတ်တမ်းပေးဝေလိုက်စမ်းပါအဲ့ဒီနတ်တွေကိုပေးဝေသမ်းပါတဲ့ကုသိုလ်ကောင်းမှုပြူတိုင်းပြူတိုင်းအဲ့ဒီလိုအမြတ်တမ်းပေးဝေမယ်ဆိုရင်အဲ့ဒီနတ်တွေကမာတာ ပုတ်တံဝဩရတံ ကိုယ့်ရဲ့ရင်ဝဲမှာမွေးတဲ့သားကဲ့သို့ကိုအဲ့ဒီနတ်တွေကကိုကိုစောက်ရှောက်ကြပါလိမ့်မယ်ကိုကိုချစ်ခင်ကြလိမ့်မယ်တဲ့အဲ့ဒီနတ်တွေကနော်ဒါကြောင့်မို့အဲ့ဒီနတ်တွေရဲ့မေတ္တာကိုခံယူတယ်ဆိုတာနောက်ကျော်ရက်က အေးဓာတ်ကိုယူတာအထူးအားဖြင့်အိမ်ဆောင်နတ်တွေရှိတယ်ဝင်းဆောင်နတ်တွေရှိတယ်မြို့ပိုင်းတွေနယ်ပိုင်းတွေရှိတယ်တောပိုင်းတွေတောင်ပိုင်းတွေရှိတယ် အဲ့ဒီမြို့ပိုင်နယ်ပိုင်တောပိုင်တောင်ပိုင်ဆိုတဲ့အလုံးသောနတ်ဒေဝတာတွေအပေါ်မှာအမြဲတမ်းမေတ္တာပို့ပေးပါအမြဲတမ်းအမျှတွေပေးဝေးပေးပါတဲ့အမြဲတမ်းအဲ့ဒီလိုမေတ္တာတွေပို့အမျှတမ်းပေးဝေးပြီးတော့နေမယ်ဆိုရင်နောက်ကျော်ရကအေးဓာတ်ကိုယူတယ်တဲ့နောက်ကျော်ဓာတ်ကအေးဓာတ်ကိုယူတဲ့ရတဲ့ပုံကိုများကလည်းကြီးပွားလာကြတယ်ချမ်းသာလာကြတယ်တနေ့တခြားဘုံနေကံနေကြီးလာတယ်ဟော သာသနာတွေပေါ်ပြီးတော့ပြုနိုင်လာတယ်လူချင်းနဲ့တန်းချင်းနဲ့ဖျားတဲချင်းနဲ့ចောင်းဆောက်ချင်းနဲ့သာသနာပြုလုပ်ငန်းကြီးတွေလုပ်နိုင်တဲ့ဘဝတွေရောက်လာလိမ့်မယ်ဘာကြောင့်လဲနတ်တွေစောင်းရှောက်လို့တဲ့နော်အခုမြန်မာပြည်မှာကြည့်နော်ဦးဇင်းတို့တာမညာဆရာတော်ဖျားကြီးတို့ဩသူ့ရဲ့အရင်ဘဝကမဲတော်တွေဟောကောင်းမှုတွေပြုမြတ်တမ်းပေးဝေးတော့သူ့ရဲ့မဲတော် လာပြီးတော့စောင့်ရှောက်ပေးတော့အိုးခုကျွေးလိုက်မွေးလိုက်တာကဲဘလောက်ကျွေးကျွေးမကုန်အော်ကြံတဲ့ဆရာတော်ဖရာတွေအဲ့ဒီဆရာတော်ဖရာကြီးတွေသာသနာတကယ်ပြုတ်သွားကြတဲ့ဆရာတော်ဖရာကြီးတွေကလည်းဘာလဲဆိုအဲ့ဒါတွေနဲ့ပဲဂုံတော်တွေပွားတယ်မေတ္တာတွေပွားတယ်အဲ့ဒီဖရာဂုံတော်တွေပွားမေတ္တာတွေပွားတရားတွေအားထုတ်ပြီးတော့အဲ့ဒါတွေကိုအမြတ်တမ်းပြေဝေတယ် အဲ့ဒီနတ်ဒေဝတာတွေကအဲ့ဒီအမြတ်တွေကိုရပြီးတော့အဲ့ဒီတန်ဃာတော်အဲ့ဒီဘုန်းကြီးတွေကိုစောက်ရှောက်တယ်ဟောဆရာတော်တွေတန်ဃာတော်တွေဘုန်းကြီးလိုက်တာသူလှုပ်ချင်တဲ့သာသနာပြုကြီးတွေအကုန်လွယ်လွယ်ကူကူအကုန်ဖြစ်တယ်ဆိုတာအဲ့ဒီဆရာတော်တွေဟာအမြဲတမ်းအမြတွေပေးနေလို့မေတ္တာတွေပေးနေလို့เนาะအဲ့ဒီဘုန်းကြီးတွေကိုဘုန်းကြီးသွားအောင်လို့နတ်တွေက နောက်ကအကုန်စောက်ရှောက်ပြီးတော့တာတဲ့အလကားရတာမဟုတ်ဘူးเนาะ ကိုယ့်ရဲ့သရသီလာတုဒ္ဒါစာကပညာဟီရီဥဒ္ဒဘာဆိုတဲ့ဒီသူတော်ကောင်းဥစ္စာယတနာတွေကိုကြင့်ကြံကြိုးကိုပွားများထားတာတွေကိုသူတို့ကို ပေးလို့သူတို့ကပြန်ဆောင်တာဥစဉ်တို့တရားတော်မတွေလည်းဘုံကံကြည့်ခြင်းနဲ့သာသနာတော်ကိုပြုခြင်းနဲ့သာသနာတော်ကြီးကိုစောင့်ရှောက်ခြင်းပါတယ်ဆိုရင်တော့အဲ့ဒီခုပြောတဲ့သူတော်ကောင်းဥစ္စာယတနာတွေပြည့်အောင်နော်နေစဉ်ဖះဆွတော်ကတ်ခြင်းတောက်တော်ရေကတ်ခြင်းပန်းရေချမ်းလှူဒါန်းခြင်းတန်ဃာတော်တွေကိုအခွင့်တင်တဲ့အခါလှူဒါန်းခြင်း မိဘဘဝဆရာသမားတွေကိုထောက်ပံ့ခြင်းလှူဒန်းခြင်းအော်ဆင်းရဲသားတွေကြုံတဲ့အခါမှာကြုံသလိုရေပဲလေပဲဒုက္ခတွေတွေဒုက္ခဖြစ်တဲ့အခါမှာလည်းပဲလှူကြခြင်းတညခြင်းအစရှိတဲ့ကုသိုလ်ကောင်းမှုတွေကိုစွန့်နိုင်သမျှစွန့်နိုင်သမျှပြုပေးပါတဲ့အဲ့ဒီပြုပေးပြီးတိုင်းတော့ကောင်းမှုတွေကိုလည်းအမြတ်တမ်းပေးဝေလိုက်စမ်းပါအဲ့ဒါဆိုရင်နော်နောက်ကျော်ရကနေမှအေးဓာတ်ကိုယူတာတဲ့ကဲလေးဌာနပြီးသွားပြီနော် နောက်ဆုံး၅ဌာနတဲ့အထက်ရက်အထက်ရကအေးဓာတ်ကိုယူတယ်ဆိုတာဖရာထံကယူရတယ်တရားထံကယူရတယ်သံဃထံကယူရတယ်ဆရာသမားတွေထံကယူရတယ်အထက်ရဆိုတာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဂုဏ်တော်တွေကို ပွားနေမယ်ဟောဖရာဂုဏ်တော်ကိုပွားနေတဲ့အချိန်ကာလမှာလောဘတွေငြိမ့်နေဒေါသတွေငြိမ့်နေမောဟတွေငြိမ့်နေမေတ္တာတွေပို့နေတဲ့အခါမှာ ဟောလောဘတွေငြိမ့်နေတယ်ဒေါသတွေငြိမ့်နေမောဟတွေငြိမ့်နေတန်ဃာတော်ရှင်ကောင်းရှင်မြတ်တွေရဲ့ဂုဏ်ကျေးဇူးတွေအာယုံယူပြီးတော့မိမိတို့တဏ္ဍန်သမျှထောက်ပံ့ကြခြင်းလှူဒန်းကြခြင်းနော်တန်ဃာတော်ရှင်သူမြတ်တွေရဲ့တရားတွေကိုနာယူရတဲ့အခါမှာအော်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေကိုတန်ဃာတော်ရှင်သူမြတ်တွေကပြန်ပြီးတော့ငါတို့တဆင့်ဟောပေးနေတာပါလားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့တရားတော်ဆိုတာနော် ကေဝလပရိပုံနာတဲ့အစကြီးကောင်းခြင်းအလယ်ကြီးကောင်းခြင်းအဆုံးကြီးကောင်းခြင်းဆိုတဲ့ကောင်းခြင်း၅ပြာနဲ့ပြည့်စုံတဲ့ကောင်းခြင်း၃ပြာနော်အစအလယ်ဆုံးဆိုတဲ့ကောင်းခြင်းတွေနဲ့ပြည့်စုံတော်မူတဲ့တရားဖြစ်ပါလားဒီတရားတော်တွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကဟောခဲ့တဲ့တရားတော်တွေကိုအခုငါတို့နာယူခွင့်ကြီးညိုခွင့်ရနေတာဟာတန်ခကျေးဇူးပါလားတန်ခတော်ရှင်သူမြတ် တောက်တွေက ပြန်လဲပြီးတော့ဟောပြောပြတာလို့ဒါလေငါတို့ဒီတရားတွေနာခွင့်ရတာပါလားဒီတရားတွေကျင့်ခွင့်ရတာပါလားလို့တန်ဃာတော်ရှင်သူမြတ်တွေရဲ့အပေါ်မှာထောက်ပံ့ညာခြင်းလှူဒန်းညာခြင်းတန်ဃာတော်ရှင်သူမြတ်တွေရဲ့အဆုံးအမတွေကိုနာယူရခြင်းကြီးညိုကြခြင်းဆိုတာကအဲ့ဒါအထက်ရက်ကအေးဓာတ်ကိုယူတာတဲ့နော်အထက်ရက်ကအေးဓာတ်ကိုယူဖို့ရအတွက်ဦးဇင်းတို့ဒကာဓမ္မတွေဖရာဂုဏ်တော်ကိုလည်းပွားပါတရားဂုဏ်တော်တွေကိုလည်းအာယုံပြုပါ မေတ္တာကမ္မထာနဲ့အစရှိတဲ့ကမ္မထာတရားတွေကိုစီးပြန်းကြသမှာပွားများကြသမှာအထောက်ကြသမှာသမထအလုတ်ဝိပဿနာအလုတ်ဆိုတဲ့အဲ့ဒီကောင်းမှုတွေကိုနေတိုင်းလုပ်နေကြသမှာအဲ့ဒီလိုများတဲ့မိမိတို့ကဖရာတရားတန်ခါနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုတွေကိုအော်ငါတို့လူဘဝဆိုတာအင်မတန်မှရခဲ့ပါလားလူဘဝရတော့ရကြိုင်အချိန်လေးမှာတစ်နှစ်တစ်နှစ်စားလိုက်တောက်လိုက်နေလိုက်ရင်လည်းတစ်နှစ်ကုန်သွားပြန်တာပဲ။ အဲ့ဒီကုန်းသွားတဲ့နေတွေကိုဥစဉ်တို့တရားတော်မှတွေပြန်ဆွဲယူလို့မရဘူးရွှေတွေငွေတွေပုံပေးပြီးယူလို့မရဘူးအခုအရွယ်ကနေပြီးတော့ငယ်ငယ်ကလေးအရွယ်ပြန်ရအောင်လုပ်လို့မရတော့ဘူးရလာတဲ့တနေ့တနေ့လေးကိုပဲနော်ပညာရှိတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းပုဂ္ဂိုလ်တွေကအဲ့ဒီရလာတဲ့တနေ့တနေ့လေးကိုပဲအသုံးချပြီးတော့လူမှုရေးသားရေးသမီးရေးစီးပွားရေးကတစ်ဖက်ဓမ္မရေးရာကတစ်ဖက် အချိန်ကိုလူလူလူလူပြီးတော့တရားတွေနာယူခြင်းတရားတွေအထုတ်ခြင်းထမင်းချဲရင်ရေချောရင်တောက်တင်ရင်နဲ့ကိုယ့်ရဲ့ခန္ဓာကိုယ်မှာတမထဝိပဿနာတရားတွေပွားနေပါအဲ့ဒီလိုကိုကိုကို အချိန်တွေကိုအသုံးချပြီးတော့เนาะတစ်ဖက်ကလည်းကိုယ့်ရဲ့စာဝတ်နေရေးသွားရေးလာရေးလူမှုရေးဆိုတဲ့အရေးတွေကိုလှုပ်ရင်းနဲ့တစ်ဖက်ကလည်းပဲဖရာရည်တရားရည်တွေကိုလှုပ်ပြီးတော့သွားမယ်ဆိုရင်တော့ ဒေဂာနာနိမှာနောင်တမရတော့ဘူးတဲ့နော်နောင်တမရတော့ဘူးနော်တမထတွေအာထုံနိတွေကိုလည်းသေချာလေ့လာမယ်ဗုဒ္ဓနှုတ်တိကမ္မထံဩဖះရှင်ကိုငါတို့အာယုံယူပြီးတော့ဘလို့အာထုရမလဲနော်အဲ့ဒီတော့ဗုဒ္ဓနှုတ်တိကမ္မထံတွေကိုလည်းအာထုတတ်အောင်မေတ္တာကမ္မထံတွေကိုလည်းပွားများတတ်အောင်အတုပမရဏတတိဒါကိုးဆောင်ကမ္မထံ၄မျိုး အဲ့ဒီကမ္မထလေးမျိုးလဲတနေ့တနေ့ပွားများတတ်အောင်လေ့ကျင့်ရမယ်နော်အတုပကမ္မထဘလို့ပွားမလဲမရဏတတိသေခြင်းတရားတွေငါတို့ဘလို့ပွားမတော့နော်သေးသေးချာချာအဲ့ဒါတွေလဲပွားထားရမယ်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေနဲ့လက္ခဏာကြီးသုံးပါတင်ပြီးတော့ဒီခန္ဓာကိုယ်ရဲ့ဖြစ်ချင်းပြည့်ချင်းတွေကိုမြင်အောင်လဲရှုထားရမယ်။အော်ယုတ်တရားတွေကဘုဒ္ဓလဲတောင်းတလဲတင်းတလဲရိပ်ရိပ်ရွရွမောမောနဲ့ယုတ်တရားတွေကဖောက်ပြန်နေပါလားပြောင်းလဲနေပါလား။ ရုပ်ရဲ့ဖောက်ပြန်ခြင်းရဲ့သဘောတွေကိုလည်းသိအောင်လုပ်ရမယ်။အော်ဒီရုပ်လေးတွေလားဆိုတော့မဟုတ်ဘူးသိတတ်တဲ့နံတရားတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဒီခန္ဓာကိုယ်ကြီးမှာနံတရားတွေကလည်းဖြစ်ပြက်နေရပါလား။အော်ဒီရုပ်တရားတွေကလည်းဖြစ်ပြီးတော့ပြက်နေရပါလား။ဒီရုပ်နဲ့ဒီနံဒီအနေစာမမြဲတဲ့သဘောပါလားလို့ကိုကိုကိုအမြဲမပြတ်ဆင်ញင်ထားမယ်ပွားများထားမယ်အထုတ်ထားမယ်ဆိုရင် သေကာနာနီကြတော့ဥစဉ်တို့ဒကာတော်မတွေကဲကြပါအောင်ယူကြပါအောင်အိုးဘုန်းကြီးတွေပင်ပေးကြပါအောင်ပိဋိတွေရွတ်ပေးကြပါအောင်လို့တောင်းဆိုနေကြမလို့တော့ဘူးတဲ့နော်ကိုယ့်ရဲ့တန်ထမ်းမှာသူတော်ကောင်းတတ်တယ်ဓမ္မတတ်တယ်ဂိမ်းပြီးတော့နေတဲ့အခါကျတော့အိုးသူတော်ကောင်းတွေသူတော်ကောင်းတွေဆိုတာကလည်းနတ်တွေကလည်းတခါတဲ့လောကကြီးမှာ သိတယ်ဦးဇင်းတို့ဘုရားရှင်ရဲ့လက်ထက်ကစိတ်ဓာတ်တကြွယ်ဆိုတဲ့ဒကာကြီးသူဆုံးကနာနေကျတော့နတ်တွေကလာပြီးတောင်းပန်တယ်တဲ့စိတ်ဓာတ်တကြွယ်တဲ့စัจဝရေမင်းကြီးဖြစ်အောင်ဆူတောင်းလိုက်စမ်းပါလို့ပြောတယ်တဲ့နော်ဘာလို့လဲဆိုတော့လောကမှာသူတို့ကလည်းစัจဝရေမင်းကြီးဖြစ်ရနတ်မင်းကြီးတွေဖြစ်ရရင်သူတို့ကလည်းတဲပြီးတကိုးကြီးတယ်ဘုံကြီးတယ်လို့ထင်တာကိုဟိုကတကယ်သီလနဲ့တမာတိနဲ့တကယ်ပြည့်စုံတဲ့ဒကာကြီး နော်တကယ်ကိုသီလသမာဓိနဲ့တကယ်ပြည့်စုံတဲ့ဒကာကြီးဆိုတော့သီလသမာဓိပညာရှိတဲ့ပုဂ္ဂိုလ်တွေဒီစိတ်ကကြံစီတိုင်းအကုန်ရတယ်သီလသမာဓိနဲ့ပြည့်တဲ့ပုဂ္ဂိုလ်ကဘာလေးကြံလိုက်ကြံလိုက်သူဖြစ်ချင်တာအကုန်ဖြစ်ရတယ်နော်သီလဝတ္တောဘိက္ခဝေစေတောဗဏိတိတဲ့သီလအကျင့်နဲ့ပြည့်စုံတဲ့ယဟန်ဒီစိတ်အလိုရှိတိုင်းတောက်တာတိုင်းပြည့်စုံတယ်ပြတ်စွာဘုရားဟောတာနော်ဒါကြောင့်မို့ဒီစိတ်ဓာတ်ကြွယ်ဆိုတဲ့ဒကာကြီးက ဟော तू ကအနာခံကြီးဖြစ်နေပြီဟောအောက်ကနတ်တွေကဘယ်သိမလဲမသိတဲ့အခါကျဒီပုဂ္ဂိုလ်ကြီးသူတော်စင်ကြီးကြည့်လိုက်ရတာကြီးညိုစရာကောင်းလိုက်တာသီလနဲ့လည်းပြည့်စုံလိုက်တာเนาะအဲ့တော့အသင်အသင်စကြဝဠာမင်းကြီးဖြစ်အောင်စိတ်ကိုညှို့လိုက်စမ်းပါအသင်သိပြီးရင်စကြဝဠာမင်းကြီးအဖြစ်ကိုစိတ်ကိုညှို့ရင်စကြဝဠာမင်းကြီးဖြစ်နိုင်ပါတယ် အဲ့ဒါဒုက္ခတွေလာမပြောကြနဲ့တော်ပြီတော်ပြီလာမပြောနဲ့အဲ့ဒါဒုက္ခတွေဟိုကမလိုခြင်းမှုဟိုကခန္ဓာမလိုခြင်းမှုစัจ java ရေမင်းဖြစ်ဖြစ်နတ်မင်းဖြစ်ဖြစ်မြမာမင်းဖြစ်ဖြစ်ဘယ်ဘဝရရခန္ဓာရရင်ဒုက္ခရမယ်လို့ဟိုကသိထားတဲ့ပုဂ္ဂိုလ်ဆိုတော့တော်ပြီတော်ပြီတော်ပြီတော်ပြီငါမဖြစ်ခြင်းမှုငါလာမပြောကြနဲ့တော်ပြီတော်ပြီဆိုတော့သာသမီတွေကစိတ်မကောင်းဖြစ်တာ။အော်ဘုန်းကြီးတွေဟိုမှာကြွလာ ပြီးတော့ပေးရတဲ့ရွတ်ဖတ်ပြီးတော့လှုပ်ပေးနေတာတော်ပြီတော်ပြီတသက်လုံးကုစုကောင်းမှုလုပ်ခဲ့တဲ့အဖေကအခုနောက်ဆုံးအချိန်လေးကျမှတော်ပြီတော်ပြီတွေပြောနေပါလားဘလို့ဖြစ်တာပါလဲဆိုတော့မှကြည့်လိုက်တော့ဟဲ့သမီးတို့ဘာဖြစ်နေကြအော်အဖေကြီးစိတ်မကောင်းဖြစ်နေတာတသက်လုံးကောင်းမှုလုပ်ပြီးတေကာနာနေကြမှာတော်ပြီတော်ပြီပြောလို့ဘုန်းကြီးတွေတောင်ပြန်ကြွသွားပြီငါကအဲ့ဒီဘုန်းကြီးတွေတော်ပြီပြောတာမဟုတ်ဘူးပရိတ်တရားတွေနာကောင်းမှုတွေလုပ်နေတဲ့အချိန်မှာ နတ်တရားငါ့ကိုလာပြီးတော့စိုက်ကြဝရေမင်းဖြစ်အောင်ဆူတောင်းခိုင်းနေလို့တဲ့တော်ပြီတော်ပြီအဲ့ဒါတွေငါမလိုချင်ဘူးလို့ပြောနေတာအဖေကြောင်ကရန်နေမြေလျှောက်ပြောနေတာလားဘယ်နတ်မှမလာဘူးဆိုတော့ခက်ပြီနင်တော့ကမမြင်ရဘူးဟောမှာနတ်ပြည်6ထပ် နိုင်ရထားတယ်အကုန်စိတ်တန်းပြီးတော့လာနေကြတာကြံတဲ့မြို့ပိုင်းတွေနယ်ပိုင်းတွေကလည်းငါ့ကိုဝိုင်းပြီးတော့တောင်းပန်နေကြတာဒါကြောင့်မို့သူတို့ပြောတာအဲ့ဒီမှာမယုံရင်ဟောအဲ့မှာပန်းကုံလှန့်ပြစ်ကြည့်ဟောပန်းကုံပြစ်ကြည့်တော့ကောင်းငင်မှာပန်းကုံတွေတွဲစိတ်တတကြွယ်ကြီးတို့နော်ဘာလို့လဲဆိုတော့သူတော်ကောင်းကျင့်တွေကိုနေတိုင်းကျင့်တယ်သူတော်ကောင်းလုပ်တွေကိုနေတိုင်းလုပ်တယ်ဖရာသာသနာတော်တွင်မှာ သရသီလသုဒ္ဓဇာကပညာဟိရိဥဒ္ဓပါဆိုတဲ့သူတော်ကောင်းတရားတွေကိုနေ့စဉ်နေ့တိုင်းကြိုးစားနေတယ်ပွားများနေတယ်အားထုတ်နေတယ်သီလတွေနဲ့ပြည့်အောင်နေတယ်တမာတိတွေနဲ့ပြည့်အောင်နေတယ်ပညာနဲ့ပြည့်အောင်နေတယ်အဲ့ဒီလိုနေတဲ့သူတော်ကောင်းဘဝကြီးဘဝမှာဘလောက်တန်ဖိုးရှိလိုက်အဲ့ဒါအထက်ရတဲ့ကနေအေးဓာတ်တွေကိုနေတိုင်းယူနေတာ တခါတလေများဆိုရင်ဩတန်ဃာတော်တွေမဖြေရှင်းတတ်တာတော့အမလေး तू ကပြန်ပြီးတရားဟောပြလိုက်သေးတယ်နော်တခါကြီးဘလောက်တော်လဲဆိုတာနော်သူတော်ကောင်းတွေရဓာတ်တွေကိတ်နေတယ်ပညာတွေကိတ်နေတယ်နော်အဲ့ဒီလိုအဲ့အဓာတ်တွေအငိမ့်ဓာတ်တွေယူထတော့ဘဝတွေမှာငြိမ့်အေးတယ်နတ်တွေချစ်လိုက်တာလက်900နဲ့မြတ်စွာဘုရားထံကိုသွားအဲ့ဒီမှာတခါတည်းလနဲ့ချီပြီးတန်ဃာတွေကိုဆုံးကလှူဒန်း အဲ့ဒီကနေပြန်လာတဲ့အခါရောက်တော့ဟောလဲတွေနဲ့အပြည့်နတ်တွေက ပြန်ပြီးတော့လက်ဆောင်ပန်းနာတွေပြန်ပေးတယ်စိတ်တတကြွယ်ကြီးကိုနတ်တွေကချစ်လွန်းလို့နော်ဒီစိတ်တတကြွယ်ကြီးပြန်သွားတဲ့နေရာမှာတော့လက်ကြီးပဲမပြန်သေးရဘူးတဲ့ဟောတဲသွားတော့ကသူ့ရဲ့လှဲတွေနဲ့ တိုက်ပြီးတော့လက်ငါးရာနဲ့ဖះရှင်နဲ့တန်ဃာတော်တွေကိုသွားပြီးတော့လှုပ်ကြွေးတာအပြန်ကြတော့လဲနတ်တွေကပစ္စည်းပစ္စယတွေအကုန်လုံးကိုနတ်တွေကပြန်လက်ဆောင်ပြန်ပေးအိမ်ပြန်ရောက်တော့လက်ငါးရာအပြည့်ပြန်ပါတယ်အဲ့ဒါနတ်တွေကနေမှအကုန်ကူညီပေးလိုက်တာဘာကြောင့်လဲဖះရိတ်တရားရိတ်တွေကိုယူပြီးတော့သီလတွေတမာတိတွေပညာတွေနဲ့ပြည့်စုံအောင်ကျင့်နေလို့အဲ့ဒါတွေကိုအမြတ်တမ်းပေးဝေနေလို့နတ်တွေချစ်တယ်ဗုဒ္ဓဘုရားရှင်ကိုရောမြတ်ကြီးကလည်းဟော လေးစားရတယ်တခါသူ့เจ้าမှနေတဲ့ယဟန်တော်တစ်ပါးအခြားမထေမြတ်ကြီးတွေလာတော့သူ့မှာမနာလိုစိတ်လေးတွေဖြစ်တယ်ဒါဘုန်းကြီးတွေမှာအာဝါဒမစ္စရိယဆိုတာတော့မြဲမြဲဖြစ်တတ်ကြကိုနေတဲ့အကြောင်းကိုနေတဲ့နေရာအခြားတန်ဃာတွေကြွလာရင်ကိုယ့်ထက်နာမည်ကြီးမှာကိုယ့်ထက်ဘုံကြီးမှာတိတ်ကြောက်ကြကြောက်ကြတဲ့အခါကျတော့အရှင်သူဓမ္မဆိုတဲ့ယဟန်တော်တစ်ပါးက ဟိုမှာတခါတည်းရှင်သာရိပုတ္တရာတို့ရှင်မောက္ကလန်တို့ကြွလာတော့တခါကြီးကဆွမ်းသာပင့်ဆွမ်းသာပင့်တော့ तू ကမကြွဘူးမကြွပဲနဲ့နေတော့ဟိုကလည်းမကြွနေပေါ့ရှင်သာရိပုတ္တရာတို့ရှင်မောက္ကလန်တို့အိမ်ဆွမ်းသာကြွဆွမ်းသာကြွနဲ့ तू ကအိမ်ကြွလာအမ် तू ကရွက်ဆောင်ပြီးပြောသွားတယ်တခါကြီးကို तू ကအဲခုမှဆရာတော်ကြီးလာမှကောင်းကောင်းကတ်တယ်ပေါ့ဆိုပြီးတော့ရွက်ဆောင်ပြောပြီးတော့တခါကြီးတဲ့တခါကြီးကြောင်မနေတော့ဘူးတဲ့အဲ तू ကစိတ်ဆိုးပြီးတော့ तू က မနေခြင်းနေတဲ့အဲ့ဒါအရှင်ဘုရားသဘောပဲလို့ပြောလို့တာအဲ့ဒါနဲ့အဲ့ဒီဆရာတော်ကတခါတည်းသူကြွသွားရထွက်သွားတော့မြတ်စွာဘုရားစီရောက်တော့မြတ်စွာဘုရားချက်သားတဲ့မြတ်စွာဘုရားသိတာဗောတပ်ပိညုတရွှေညာတော်ရှင်အဲ့ဒါနဲ့ချက်သားမင်းဘာလုပ်လာတော့တပည့်တော်တခါကြီးကြောင်မနေတော့ဘူးဆိုပြီးတော့ထွက်လာခဲ့တယ်ဘုရားတဲ့အဲ့မှာမြတ်စွာဘုရားဘာပြောလဲဆိုတော့ချက်သားတဲ့အဲ့ဒီစိတ်တတကြွယ်ဆိုတကယ်သူတော်ကောင်းကြီးချက်သားရာ ကိုကယဟန်တော်တစ်ပါးလုပ်နေပြီအဲ့စိတ်တွေမမွေးရဘူးတဲ့နော်အဝါဒမစ္စေရနော်ဒီတွန့်တိုတဲ့စိတ်တွေဘဝဆိုတာခဏလေးနေရအဲ့ခဏလေးနေရတဲ့ဘဝမှာကိုယ့်ထက်သားလို့ကိုယ့်ထက်ကြီးညိုသွားလို့ကိုယ့်ထက်အဲပို့ပြီးတော့အလင်းမြပြုတ်ခမ်းရလို့စိတ်မထားရဘူးသွားမင်းတောင်းမှန်တော်တယ်ဗျာအဲ့ဒီအရှင်သုဒ္ဓမဆိုတဲ့မထေရအဲ့တခါကြီးထံပြန်လာပြီးတောင်းမှန်တာမြတ်စွာဘုရားတောင်းမှန်ခိုင်းလို့ ပြန်တောင်းမှတော့တခါကြီးကမှန်ပါဗျာအရှင်ဘုရားသတင်းသုံးပါဗျာချမ်းသာတာသတင်းသုံးပါဗျာဟောမြတ်စွာဘုရားအဆုံးမကိုလွတ်လွတ်ကူကူလေးတခါတည်းလက်ခံလိုက်သည့်အတွက်ပြန်ပြီးတော့ဝန်ချနိုင်တယ်တောင်းမှနိုင်တယ်တခါရဲ့အပေါ်မှာငါဖုန်းကြီးပဲဆိုမှန်မရှိဘူးအဲ့ဒါဝန်ချတောင်းမှပြီးတော့အဲ့ဒီတခါကြီးနဲ့ပြေပြေလဲလဲနေအဲ့ကြောင့်မှတရားအထုနောက်တော့တရားထုတွေရသွားအဲ့ဒီလိုတန်ဃာတော်ရှင်သူမြတ်တွေရဲ့အပေါ်မှာ အမြဲတမ်းလေးစားတဲ့တခါကြီးကြီးညိုတဲ့တခါကြီး သရသီလာသုဒ္ဓဆာကပညာဟိရိဥတ္တပါဆိုတဲ့သူတော်ကောင်းတရားတွေနဲ့ပြည့်စုံတဲ့တကားကြီးတဲ့ဘုရားရှင်ကလည်းချီးကျူးရတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးတွေဖြစ်အောင်ဦးဇင်းတို့တကားတွေတက္ကမတွေကလည်းပဲဩငါတို့ဒီနေ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတဲ့အေးဓာတ်၅ပါးရအောင်ယူတဲ့ဒီတရားကိုနာပြီးတော့ညာဘက်အရကမိဘဘိုးဘွားเนาะမြက်ွယ်ပြူသွားရင် တမလွန်ဘောရောက်သွားတဲ့မိဘတွေရဲ့အပေါ်မှာအမြတ်တမ်းနေပြေဝေးပါတက်ရှိထေရှားရှိရင်လည်းမိဘတွေကိုစောင့်ရှောက်ပါနေ့စဉ်နေတိုင်းပြုစုကြပါကြွမွေးကြပါစောင့်ရှောက်ကြပါဘယ်ဘယ်ရက်ကမိတ်ဆွေအပေါင်းအသင်းတွေရဲ့အပေါ်မှာလည်းအမြဲတမ်းအော်သူ့ရဲ့အကောင်းကိုမဆောင်မဲနဲ့ငါကပဲမိတ်ဆွေအပေါင်းအသင်းရဲ့အပေါ်မှာငါကပဲကောင်းအောင်လုပ်မယ်ဆိုတော့အဲ့ဒီစိတ်ကိုမွဲပြီးတော့မိတ်ဆွေတွေရဲ့အပေါ်မှာသူတို့ရဲ့မေတ္တာတွေရအောင်ယူပါသားတွေသမီးတွေမြင်းမြစ်တွေနဲ့အောက်ကအစေခံလက်ပါတွေ အောက်ရက်ကလည်းပဲမေတ္တာတွေရအောင်ယူပါသားတွေသမီးတွေမြေးတွေနဲ့တက်အောင်နေပါဟုတ်တယ်မဟုတ်လားเนาะတက်အောင်နေမှစိတ်ချမ်းသာပါเนาะတက်အောင်မနေစိတ်ချမ်းသာမှာမဟုတ်အဲ့ဒါကြောင့်သားတွေသမီးတွေဒီကမေတ္တာကိုရခြင်းတက်အောင်နေအပြောဆိုးတွေဆင်းခြင်းမြင်တိုင်းမပြောနဲ့ကြားတိုင်းမပြောနဲ့เนาะအသက်ကြီးလာလေတယောက်တည်းနေရလေဖြစ်လာပါเนาะ အိုးလာရင်ပယ်ခံရမယ်ဘုန်းကြီးဆိုရင်လည်းတပည့်တွေဘယ်သူမှမလာကြဘူးအသက်ကြီးလာတာနဲ့ပြနော်အခုဦးဇင်းတို့ဒါအခုအသက်ငယ်ငယ်ရှိသေးတယ်ဓမ္မအောက်မှာစောစားချိန်မှာစုံနေကြံတဲ့ချိန်တပါးတည်းပဲကိုယ့်အကိုတရားဟောချိန်ဟောကြံတဲ့ချိန်ဂုံတော်လေးပွားလိုက်မေတ္တာလေးပို့လိုက်တရားထိုင်လိုက်နဲ့ဒါနေဆုံးလေးစားချိန်လေးပဲအာယုံဆုံးကြော်လဲဦးဇင်းတို့ဖုံးပေးကြမှာဖုံးပေးကြတာသူလည်းသူဖုံးပေးခြင်းသူကသူအောက်မှာ ready ပြေထတာရှိတယ် အဲ့တော့ကိုဟာကိုဦးသိန်းလဲဒီလိုတရားဟောတဲ့နေ့တွေလောက်ပဲဖုံးပြပြတာများတယ်တရား2နာရီ3နာရီဟောရမယ်ဆိုတော့အစာမရှိမဖြစ်လို့ကြံတဲ့ရက်ဆိုကိုကိုတရားမှားပြီးအေးစေးစေးအဲ့ဒါနေကင်းစောစားကြိတ်လေးပဲတွေ့ဒါတဖြည်းဖြည်းတဖြည်းဖြည်းနဲ့အတိုင်းဝိုင်းနေဆိုအဲ့လိုဖြစ်လာတာเนาะအဲ့တော့အသက်ရွယ်တွေရလာပြီဆိုလို့ရှိရင်เนาะဒါတွေသမီးတွေမြဲတွေမြစ်တွေနဲ့တိုင်းတိုင်းဝိုင်းဝိုင်းနေခြင်းရင်တို့ရဲ့မေတ္တာရအောင်ယူပါเนาะအဲ့ဒီကြတော့နေလို့ရတယ် ဆူလိုက်ငေါက်လိုက်ငန်းလိုက်ဆိုကိုတော့ဘယ်သူမှမကတ်ချင်တော့ဘူးเนาะအဲ့တော့သားတွေသမီးတွေမြဲတွေမြစ်တွေရဲ့မေတ္တာဓာတ်တွေကိုရအောင်ယူပါမေတ္တာတွေနာနာထားပေးပါနောက်ကျောရကမေတ္တာကိုရအောင်ယူပါဆိုတာကနတ်ဒေဝတာတွေကိုအမြတ်တမ်းပေးဝေပါ ကုသိုလ်ကောင်းမှုတွေပြုပြီးတိုင်းပြုပြီးတိုင်းအမြတ်တမ်းပေးသမ်းပါအဲ့ကြတော့နတ်တွေရဲ့ချီးချင်းကိုရပါလိမ့်မယ် ဖရာအလုပ်တွေကိုလုပ်ပါတရားအလုပ်တွေကိုလုပ်ပါတရားတွေကိုနာယူပါကြင့်ကြံကြိုးကိုပွားများပြီးတော့အထုတ်ပြီးတော့နေမယ်ဆိုရင်အထက်ရက်ကအေးဓာတ်ကိုယူတာတဲ့အဲ့တော့ဥဇဏောတက္ကဓမ္မတွေကအော်မြတ်စွာဘုရားဟောတော်မူခဲ့တဲ့ဒီလိတ်ဆွေကုမာရကသုတ်တံကိုနာယူပြီးတော့အော်ငါတို့ရဲ့ဘဝတွေမှာလားငါတို့ဒါတွေကြည့်ရမှာပါလားကြိုးကုပ်ရမှာပါလားမြတ်စွာဘုရားဟောတော်မူခဲ့တဲ့ဒီတရားတွေဟာဘဝရဲ့လွတ်ဖို့ရာအတွက်ငြိမ့်ဖို့ရာအတွက် ဟောပေးတာပါလားဒီအထက်ကအငိမ့်တာအေးတတ်တွေဆိုသမထလို့ဝိပဿနာလို့ဒီပြောတာနော်သမထလို့ဝိပဿနာလုပ်တွေကိုနေတိုင်းလုပ်နေမယ်ဆိုရင်အငိမ့်တတ်တွေရတယ်လောဘဆိုတဲ့အပူမီးတွေဒေါသဆိုတဲ့အပူမီးတွေမောဟဆိုတဲ့အပူမီးတွေအကုန်လုံးကိုငြိမ့်စေတယ်ဘဝတစ်ခုလုံးမှာအိုခြင်းဆင်းရဲနာခြင်းဆင်းရဲသေခြင်းဆင်းရဲဆိုတဲ့ဘလို့ဆင်းရဲတွေပဲလာလာတရားနဲ့ကိတ်နေတဲ့တရားဓမ္မတွေကအပြုံးမပြတ်အေးအေးဆေးဆေးရင်ဆိုင်နိုင်တယ် အပူမီးတွေအကုန်ကိန်းတယ်တဲ့ဒါကြောင့်မို့အထက်ရက်ကအေးဓာတ်ကိုရအောင်ယူနိုင်ဖို့ဒီအရေးအကြီးဆုံးเนาะဖျားလုတ်တယ်တရားလုတ်တယ်လှုပ်ထားဖို့ဒီအရေးအကြီးဆုံးအဲ့ဒီလိုဖျားလှုပ်တရားလှုပ်တယ်လှုပ်ထားတဲ့ပုံကမှဘဝတစ်ခုနေကုန်ချုပ်ရတဲ့အခါကျတော့အင်းငိမ့်နဲ့ဘဝပိုင်ခြင်းဖြစ်တယ်တဲ့အေးအေးငိမ့်ငိမ့်နဲ့တမလွန်ဘဝပြောင်းရတဲ့ပုံကအင်းငိမ့်နဲ့ဘုံဌာနကိုရောက်ရတယ် ပူလောင်တဲ့စိတ်တဲ့စိတ်နဲ့သေရတဲ့ပုဂ္ဂိုလ်တွေကပူလောင်တဲ့ဘဝကိုသွားရတဲ့ဒါကြောင့်ယနေ့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့အေဒတ်၅ပါးနော်နေရဌာန၅ခုကနေမှာအေဒတ်၅ပါးကိုနေ့စဉ်နေတိုင်းရအောင်ကြည်ကြံကြိုးကိုပွားများထုတ်နိုင်ကြပါသည်ကုန်သတည်းအေဒတ်၅ပါးကိုနေ့စဉ်နေတိုင်းရအောင်ကြည်ကြံကြိုးကိုပွားများအထုတ်နိုင်ပြီတက္ကလာ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 သာဓုပါဖျာ